ပြီးခဲ့တဲ့ဝါဝါတွင်ဝါကျုခါစားကစပြီးတော့ဓမ္မစကြာတရားဟောလာခဲ့ပါတယ်ဓမ္မစကြာတရားမှလည်းမသားရအောင်ဆိုပြီးတော့ကြောက်ထားကြတာနဲ့ဓမ္မစကြာတရားဟောသတင်းပေါင်းများစွာပါပဲအဲပြီးခဲ့တဲ့သတင်းကအဆုံးသတ်သွားတယ်အဆုံးသတ်သွားတဲ့နောက်ဒေသနာအစဉ်အားဖြင့်ဆိုရင် သမစကြသုတ်တံဒေသနာတရားကိုဟောပြီးတဲ့နောက်မှာဒီဟိမဝဒသုတ်တံတရားကိုမြတ်စွာဘုရားဟောခဲ့ပါတယ်ဒီသုတ်ကတော့ဂါထာလေးတွေတူတူကလေးမို့လူဟာသိပြီးတော့မထင်ရှားဘူးအများထင်ရှားနေတာကတော့ဓမ္မစကြာသုတ်ပြီးရင်အနတ္တလက္ခဏာသုတ်တာကထင်ရှားနေပါတယ်ဒါပေမဲ့ဒီသုတ်ကလေးကကြားထဲမှာသူကဟောတဲ့သုတ်ကလေးဖြစ်တယ် အဲဒါရောက်ပြီးပုဂ္ဂိုလ်လေးအစဉ်ကျကြတဲ့အတိုင်းနာကျင်တဲ့ပုဂ္ဂိုလ်တွေကလည်းနာကျင်ပါတယ်သူလျှောက်ထားတာနဲ့ဘုန်းကြီးပညာတွင်းနဲ့တော့တော်ပါရဲ့ဆိုပြီးတော့ကိုပညာနဲ့ဟောဖို့ရအစီအစဉ်လုပ်ထားပါတယ်ဒီမဒတုကလူတိုင်းနဲ့သင်လျော်ပါတယ်ဒီမဒတုမှာဘုရားဂုံတွေပါတယ်ဘုရားဂုံတွေပါတော့ သာသနာဝင်ပုဂ္ဂိုလ်တွေကျင့်ရမယ်အကျင့်တွေဟာလည်းပဲအစကစပြီးတော့သူကပါလာတယ်အစကတည်းကသီလကံကစားပြီးတော့သူပါလာတယ်အဲဘုရားကုံတွေမှာဆိုရင်လည်းလုံးသွင်းစရာကြီးညိုစရာတွေမနာကောင်းပါတဲ့ဒီတုတ်တရားကိုဒီတုတ်တရားရဲ့ဏိဒံပေါ့လေဏိဒံအချီကိုကြားနာယုံမျှတဲ့တောင်မှ

တရားပွင့်မှမသိသေးပဲနဲ့တောင်မှသောတာပန်ဖြစ်သေးတာပဲအခုတရားခံနေကြရှိနေတာဒီတရားကြားနာတယ်လို့ရှိရင်တရားအားကြီးတဲ့ပုဂ္ဂိုလ်ကသူဖြစ်မဲ့ဆိုရင်ရှင်းနိုင်ပါလေတရားလူတွေအဲဒါဒီကနေ့ဟိမဝတ္တသုတ်တံတရားဟောမလို့ညသာဗျာဓမ္မစကြာသုတ်ကိုဟောတော်မူတာကတရားပြစ်ခါစားကတရား ဖြစ်ပြီးတဲ့နောက်45နှစ်ကြောင်းလူနာဇမသရဝါပေါင်းတွေတရားရည်အေးတိုက်ကျွေးပြီးတော့ပြိဋိဘသံဝင်ပြီးတော့သွားအဲဒီကနောက်ကိုသာသနာကူးနှစ်တည်ရည်တွေ့လာတာအခု2506နှစ်ရှိသွားပြီ2506နှစ်ဆိုတော့ဟိုက45နှစ်နဲ့ပေါင်းလိုက်လို့ရှိရင်တော့2550နှစ်ပေါ့ အဲဒီ2550တနှစ်ကဟောခဲ့တဲ့ဓမ္မစကြာသုတ်တရားတော်ပဲဒီမဝတ္တသုတ်ကလည်းအတူတူပဲအဲ့ဒီညမှာပဲဟောတာပဲညသာဗျာအဲဒီ2550တနှစ်50တနှစ်52နှစ်သွားမှာပေါ့လေ50တနှစ်52နှစ်ပဲသွားမှာပါပဲ

တဲ့ဝါဇူလာကြီးနေဘယ်ချိန်တော့ဆိုတော့နေမဝင်သေးဘူးတဲ့နေဝင်ကနေပေါ့လေနေကလည်းပဲဝင်ကနီးအရောက်မှိန်ပြီးတော့ရဲရဲကြီးနေတဲ့အချိန်ပေါ့အနောက်ကနေကြီးကဝင်ကနီးရဲရဲကြီးနေတဲ့အချိန်အစီကလာကလည်းပဲရဲရဲကြီးဝင်းဝင်းဝါဝါကြီးပေါ်နေတဲ့ ဒီချိန်မှာဓမ္မစကြာတရားဟောတယ်ဆိုတော့အဲဒီဓမ္မစကြာတရားဟောပြီးတဲ့နောက်အဲဒီဓမ္မစကြာတရားဟောစဉ်ခါကာလကတရားနာနေတဲ့ပြိဿထဲမှာပါတာဂိရိနပါတာတောင်မှနေလို့ပါတာဂိရိနလို့ခေါ်တယ်အဲဒီပါတာဂိရိနကတရားနာနေရင် သူမိတ်ဆွေဖြစ်တဲ့ဟိမဝတ္တနာကိုစဉ်းစားတယ်ငါမိတ်ဆွေများဘာမှပါရလားဒီတရားကြီးကအမြဲတမ်းကြားနာခဲ့တဲ့တရားကြီးသာသမာမြတ်စွာဘုရားသာသနာတော်ကွယ်လွန်သွားသည်ကစပြီးတော့နှစ်သိမ့်ပေါင်းပါမောင်းဂရေပေါင်းများစွာကြာခဲ့ပြီဒီတရားမျိုးမကြားတာကြားပြီအခုမှ

မြတ်စွာဘုရားတရားဟောတဲ့အခါကာလစူးစိတ်စိတ်တရားနာပြီးတော့နှလုံးသွင်းသွားလို့သောတာပန်ဖြစ်တဲ့နတ်တွေလည်းရှိတယ်သရဂါဖြစ်တာလည်းရှိနာဂါဖြစ်တာလည်းရှိညာနာဖြစ်တာလည်းရှိပါတယ်ဒီဟိမဘာဒာဂိရိနာကတော့တရားနာနေရင်လူမိတ်ဆွေကိုသူကသတိရတယ်စိတ်မကြည်တဲ့ဘူးလို့ဆိုအောင်မှာပေါ့လေစိတ်ပြလွယ်တရားနာတယ်ဆိုတော့လေစိတ်ကတည်တည်နေတယ်ဟုတ်မှာ ဒါမှတရားတစ်ခုတည်းပဲအာရုံစိုက်နေမှာကိုเจ้าဒီเจ้าနေစဉ်းစားနေလို့ရှိရင်တရားသဘောကတော့မပေါက်ဘူးအဲစိတ်ပူပန်စရာတွေသွားစဉ်းစားရင်သာဆိုးတာပေါ့သူအိမ်เจ้าနေနဲ့စီးပွားရေးเจ้าနေလောကရေးเจ้าနေစိတ်ပူပန်စရာတွေသွားစဉ်းစားလို့ရှိရင်တရားတဲ့စိတ်ကကောင်းမသက်ဝင်မှုဥဒိစ္စတဲ့စိတ်ပြန့်လွယ်နေ ပုဂ္ဂိုလ်စားတဲ့စိတ်ပူပါနဲ့အဲဒီလိုအားတွေဖြစ်နေလို့ချင်းတရားအရာဓာတွေကပေါ်သင်းသလောက်မပေါ်ဘူးသမာဓိမဖြစ်တော့ဉာဏ်မဖြစ်တော့ဝိပဿနာဉာဏ်အစဉ်တိုင်းမဖြစ်တော့အရိယာမေဖို့တွေမရောက်ခွင့်နေတတ်တယ်။ဘာမှကြောက်ကြပြပါမရှိပဲနဲ့တရားလေးတစ်ခုတည်းပဲစူးစိုက်ပြီးတော့နားနေမှာ။အဲတရားတစ်ခုတည်းစူးစိုက်ပြီးတော့နားမယ်။သဘာဝစေတသာ

စည်းဝါးကြတဲ့အခါကာလအယောင်းဝယ်ဆိုတော့ရောင်းတဲ့ပုဂ္ဂိုလ်ကလည်းသူ့ပစ္စည်းတန်ဖိုးဟာတရားတစ်ချက်မှမနှိမ့်နာရအောင်လို့ရောင်းရတယ်ဝယ်တဲ့ပုဂ္ဂိုလ်ကလည်းတရားတစ်ချက်မှမနှိမ့်နာအောင်လို့ဝယ်ရတယ်သူကဒါကြောင့်မို့ဈေးတွေသိကြဆွကြလောက်ကြတာကိုပုံမတော်ဈေးများသွားမှဆိုတော့ဟောဝယ်တဲ့ပုဂ္ဂိုလ်ကလည်းဈေးများသွားမှဆိုလို့ရောင်းတဲ့ပုဂ္ဂိုလ်ကလည်းပဲ သူဈေးသိကြည့်ရဆိုပြီးတော့ဈေးတွေစတယ်ပြင်သားရုပ်ရတယ်သူကသူလုံးကြတာဘူးအဲ့ဒါတရားတစ်ချက်မှမနစ်နာရအောင်အပေးယူလို့တဲ့ခါကာလမဆုံးရှုံးမနစ်နာရအောင်လို့ယူသားပြီးတော့စီးပွားဆိုတာရှာမိရတယ်စူဆောင်းရတယ်အဲစဘာတို့ပဲတို့ဒီကောက်ပဲသိနာလေယာကိုင်းညွှန်လို့တဲ့ပုဂ္ဂိုလ်တွေကလည်းပဲအတိအသီးနာနေတယ်

အဲဒီတော့နာသလို့ရှိရင်နာရင်နာရင်နဲ့နှလုံးသွင်းသွားရင်မဲ့ဖို့ဒီဆိုတာရောက်တတ်ပါတယ်။တရားလက်ထက်တုန်းကတရားနာရင်မဲ့ဖို့ရောက်တဲ့ဆိုတာအဲဒီလိုပုဂ္ဂိုလ်ရောက်တာတော့အခုသာတာဂိရိနာမှာတော့သူမိတ်ဆွေဖြစ်တဲ့ဟိမဝဒနာကိုကြောက်ပြီးတော့ကြည်နေရတဲ့နဲ့သူတရားတွေလည်းချိုလဲလွတ်သွားပါလိမ့်မယ်။မလွတ်တော့မှလည်းသူတရားနှလုံးမသွင်းနိုင်ဘူးပေါ့လေ။ဥမာဟောတဲ့တရားတော့သူနားလဲနားလဲပဲလက္ခဏာရှိပါတယ်။

လောကကြီးရာတွေကမလို့အယုံနေနဲ့သိဝင်စားနေတဲ့ပုဂ္ဂိုလ်တွေကတရားနာဆိုတာမလာနိုင်ဘူးတရားအထုတ်ဖို့ဆိုတာမလုပ်နိုင်ဘူးသူကတရားတွေကနောက်မှအဲအရေးကြီးတာကဒီလောကကြီးနေထိုင်ရေးစားရေးတော့ရေးကာမဂုဏ်ရေးရာတွေကအရေးကြီးရဆိုပြီးအဲ့ဒီပဲလိုက်စားနေရတာကိုအဲ့ဒါသူလှည့်စားထားတာတဲ့ကာမဂုဏ်ကအရေးမကြီးပဲနဲ့အရေးကြီးအောင်ဆောင်ပြီးလှည့်စားထားတယ်ပေါ့

သူကသဘောပေါက်ပြီးတော့ငါမိတ်ဆွေတော့ကာမဂုဏ်အာရုံတွေကလျှက်စားထားပါပြီဒီတရားပွဲကြီးတောင်မှလာမနာနိုင်မှုဖြစ်မှဖြစ်ရလေခြင်းဆိုပြီးသူကအသိနှလုံးမသာခြင်းဒါနဲ့တရားပြီးတဲ့အခါသူကသူ့မိတ်ဆွေကိုသွားပြီးတော့ခေါ်ဖို့မြတ်စွာဘုရားတန်ဖူးပြီးတော့တရားနာဝေသွားခေါ်ဝေရရင်းစင်ပြီးတော့သူကထွက်လာဘာသာဂီရီတောင်

မြေကြီးကနာမှာတောင်လေးတွေတော့ရှိပါတယ်နော်အဲဒီသာတာဂိရိသာတာဆိုတာတောင်သာတာဆိုတာနာမည်ပဲဂိရိကတောင်သာတာတောင်တဲ့အဲဒီသာတာတောင်ကနေပြီးတော့နတ်ရင်ယထာတွေနဲ့ပေါ့လေကောင်းငါနေပြီးလာတာကောင်းငါတွေလာဟိုဒီမဝဒနာကလည်းသူကဘာစိတ်ကူးနေလဲဆိုတော့ဒီမောဒတောင်မှာ တတော်လုံးတတော်လုံးပန်းနေရသည်ကအထူးပွင့်တယ်ဆိုတာကိုဒီမို့ဒါတွေမကဘူးတကဘာလုံးပေါ်တယ်တကဘာလုံးမှာပန်းနေရအထူးပွင့်အခါကာလမဟုတ်တဲ့ပန်းနေရောဒါလည်းပန်းမျိုးစုံတစ်ခါလည်းအထူးပွင့်တယ်ညသာဗျာပရိသေနေသောအခါ။ဟောမြင်တော်မူသောအခါတောထွက်တော်မူသောအခါဘုရားပြည့်တော်မူသောအခါဒီလိုခါကာလတွေမှာလည်းပဲ ပါဏိထုလည်းပွင့်ကိုယ်ကနမိတ်တွေပြပါတယ်ဒါပေမဲ့လည်းအဲ့ဒီခါကာလကသိမထင်ကြဘူးအခုဓမ္မစကြာတရားဟောတဲ့အခါမှာလည်းပဲဒီလိုပဲပန်းနေရအထုပွင့်နတ်တေအကြောင်းဝါတွေလည်းပဲလောကမှာပြန့်နှံ့ပြီးတော့ဘုရားနမိတ်တွေထင်ရှားတယ်အဲဒီလိုထင်ရှားပြီးတော့နေတော့

တောင်ပေါ်တက်တော့တောင်ဆိုတာကတော့ကျူကြီးတွေနဲ့တောင်ဆောင်ကြီးတွေနဲ့ဆိုတော့တခါလဲဘေးမှာလာရုံနဲ့ဆိုတော့အောင်မကြည့်လို့တော်တော်ကောင်းတယ်တော်တော်သားရတာပဲဒါလူမြင်ကြည့်တာကနားမြင်လဲဆိုတော့သူကအနာကောင်းမှာပေါ့အဲ့တော့သိကြော်စရာကောင်းတာပဲတော်လုံးတောင်လုံးပန်းနေရမနာပွင့်မနာကြော်စရာကောင်းငါမိတ်ဆွေသွားပြီးတော့ခေါ်အောင်မှာပဲလူလောကမှာဥယျာဉ်ပျော်ပွဲများလို့ပေါ့လေသူကလည်းနတ်တရား

ကျောင်းကဘာသာဂီဘာသာဂီတောင်းကလာတဲ့ဘာသာဂီနာစစ်ပြီးတွေနဲ့ရာဇုံမျိုးပေါ်မှာဆုံကြတယ်ဒီကရှိတော်ကြီးချင်းဆုံကြတော့မေးကြဟေဘေကလုံးဘေကလုံးဆိုတော့ဟာသူကဒီမဝဒနာဟိုသင်းနေပဲအဲရှိတော်ကြီးစစ်ပြီးတော်တွေပဲဟိုကလည်းဘာသာဂီနာရှိရှိတော်ကြီးစစ်ပြီးတော်တွေပဲဆိုတော့သူတို့ချင်းချင်းမိတ်ဆွေတွေပြည့်နေတော့ ဒါနဲ့အဲ့ဒီမှာတွေ့ဆုံပြီးတော့စကားပြောကြတာကိုကောင်းငင်နေမယ်စကားပြောကြအဲ့ဒီစကားပြောတဲ့အခါမှာရာဇယုံမျိုးပေါ်ကကာလီဆိုတဲ့အမျိုးသမီးလေးတယောက်ရှိတယ်သူကလည်းပထမဆုံးကိုဝန်အရင်မှနဲ့ဝါဇုလာကြီးနေဆိုတော့အာသာနီနက္ခပွဲစဉ်ကလည်းပဲကျင်ညာထားတော့ဒီမှာဝေဇနာကြီးပေါ်တယ် မာဒီမာသိညာပွဲတို့ဘာလို့မျိုးပေါ်တယ်ပြောဟိုမှာလည်းပွဲကြီးလားညီပေါ်သူကပွဲကြီးလားညီမြို့မြို့သာသာရရပြင်းစင်ပြီးတော့ပွဲလမ်းသမီးကျင်းပတဲ့နေ့ဆိုတော့လာကလည်းသာသာနဲ့ဘာလို့ဆိုတာလဲအိုက်တဲ့အိုက်တဲ့ခါပဲအပူအိုက်လည်းသက်သာအောင်လို့သူကလည်းတကားဖွင့်ပြီးတော့လေသာကျင်းမောက်ကဖွင့်ပြီးတော့လေညင်းလေးခံပြီးတော့နေရင်ကိုတတိသမီးပဲအဲ့ဒါကိုဝင်ရင်မှလည်းသူက သိခြင်းလေးခါပြီးတော့နေရင်ဒီနတ်တွေစကားပြောတာကြားပြီးတော့သူသောတာပန်ဖြစ်တာဒီဥစွာဒီမဝဒနာကမေးတယ်သာတကြီးနာတဲ့ဒီအခုကျွန်ုပ်လာတာတခြားမဟုတ်ဘူးတဲ့သင်ကိုဒီမောတာကို ဖိမာတကားပြုပြီးတကားလားကြော်ဝဲခံရအောင်လို့လာတာပဲဟိမွန်တာမှာပန်းနေလေပွင့်လိုက်တာတဲ့ကြရဲမှာပဲခါတိုင်းခါတိုင်းဘယ်တော့မှမပွင့်ဘူးတို့နတ်ပြည်လောကရောက်ကြတာစပြီးဒီလောက်ပန်းနေတယ်စီးနေအောင်ဝေးနေအောင်ပွင့်တာတခါမှမကြုံဘူးထူဆန်းလုံးလို့တကယ်ပြောစရာကောင်းလုံးလို့သာယာလုံးလို့ မိတ်ဆွေတရိယာလုံးလို့လာပြီးတော့တကယ်ပြောဝဲခံမှုရဖိတ်တဲ့ဆိုတဲ့အကြောင်းပြောတာကိုအာရပါရတခါလည်းပြောတယ်ပြောတော့တာတာကိရိနာကပြန်ပြီးတော့ပြောတယ်မိတ်ဆွေနာမင်းอืมအဲ့ဒီပါနေဘာကြောင့်ပွင့်လဲဆိုတော့သိရလားအာမသိဘူးတဲ့ဘာနေပွင့်လာတာသိတာကြားမဟုတ်ဘူးတဲ့အခုလောကမှာငါတို့ခြေတုံးက ကြုံခဲ့ရတဲ့သတ္တဝါများစွာဘုရားလိုပဲအရဟံစရှိသောကိုးပါးသောဂုဏ်တော်နဲ့ပြည့်စုံတော်မူတဲ့အနန္တကြီးစုဂုဏ်တော်နဲ့ပြည့်စုံတော်မူတဲ့ဂေါရမဘုရားဆိုတာအခုဘုရားတခုပွင့်လာပြီကျုပ်တို့မှတ်တတ်မယ်နေလို့ပဲတဲ့ဘုရားပွင့်လာတော့တော့ကြာသွားပြီအခုဆိုလို့ရှိရင်သုံးလားကြီးကဆိုတော့နေုံလားကြီးဝါဇလားကြီးနှစ်လတောင်ကြည့်သွားပြီတဲ့ဘုရားပွင့်လာတော့ဒီနေ့ ဘုရားကတရားဥဟောတယ်ဓမ္မစကြာသုတ်တရားတရားဥကိုဟောလို့နတ်တွေဇမားတွေတရားနာပြီးတကားလားကျွတ်တောင်းဝင်ကြတယ်อืมအဲ့ဒီတရားနာတဲ့တရားပွဲမှာမိစ္ဆေနာမင်းမမြင်ရလို့ကျုပ်အားမရရကြတကယ်မှပဲမိစ္ဆေနာမင်းဒီတရားပွဲမှာမလာလေခြင်းဆိုပြီးတော့အခုနာမင်းကိုခေါ်ပြီးတော့ မြတ်စွာဘုရားတန်သွားဖူးရအောင်လို့တရားနာအောင်လာခေါ်တယ်ဆိုတဲ့အကြောင်းကိုသာတကိနာကပြောတာကိုအဲဒီပြောပုံလေးတွေဒီမှာဆောင်းမုတ်ကတော့ကျင်းကျင်းလောက်ထားတယ်သူကဣဇဥပောသထောပန္နရသောဒိဗာရတိဥပတိတာအနောမနာမံသထာရဟန္တာပတ္တာမဂေါတမံသမအဆွေဟိမဝဒနာမေ

ဆောင်းပုဂ္ဂလေးကဆိုလိုလဲကောင်းအောင်လို့လာပြီးတဲ့ဝန်းတဲ့ထွန်းစင်ကြဲဆောင်းပုဂ္ဂလေးပေးတာနော်ဒါလာခြင်းနေဖြစ်ပါတယ်ဆိုတဲ့အဓိပ္ပာယ်ပါပဲကာမအဆွေသင်္မာဝဒနာမင်းဣဇယနေ့ယနေ့ဒီကဗန္ဒရသော15ရက်မြောက်ဖြစ်သောဥပ္ပောတ္ထဝါဇုလပြီဥပုံနေပါသည် ဒေဝနတ်၌ဖြစ်ကုန်သောဒေဝနတ်တို့၏အယောင်အစင်းနှင့်ဆက်ရှင်ကုန်သောဒေဝနတ်၌ဖြစ်သောဝါနတ်နတ်၌ဖြစ်သောအယောင်စင်းတို့နှင့်ဆက်ရှင်သောရတ္တိပါယာစင်ကြဲသောညင်ပါပေ၏ယနေ့ဟာပန်းနေပွင့်တာတခြားကြောင့်မဟုတ်ဘူးမြတ်စွာဘုရားဓမ္မစကြာတရားဟောတာအကြောင်းပြုပြီးတော့ပူဇော်တဲ့အနေနဲ့ ပန်းနေပွင့်တာတဲ့ဒီမောတာတော်တယ်မဟုတ်ဘူးတဲ့ကျုပ်တို့သာသာကြီးတောင်းမာရောသိကျင်နေရာတွေမာရောဒီကဘာလုံးအကုန်လုံးပွင့်တာတဲ့အဲဘုရားဘူးလာကြတဲ့တရားနာလာကြတဲ့နတ်ပြည်သမားတွေကိုရောင်ကိုဝါတွေဖြင့်လည်းပဲလောကကြီးမှာကြံ့လို့အဲလာရောင်ဖြင့်လည်းပဲလောကကြီးမှာကြံ့လို့ နတ်တို့ကိုရောင်ကိုဝါတို့ဖြင့်ပြန့်နှံ့ပြီးတော့နေတဲ့အမတန်ကြည်လင်ပါရစ်စင်ကြယ်ပြီးတော့နေတဲ့ညင်တူးညင်မြပဲလို့ဒီလိုဆိုလိုပါတယ်။လာပြီစေဝွန်တထွန်းစင်ကြယ်ပန်းစုံခူးပွင့်နာညင်ပြောဝဲကိုအဲပန်းနေဒီကဘာလုံးကပန်းနေအစည်းအစည်းတစည်းစည်းတဝူဝင်းတဲ့တခါလဲပွင့်ပြီးတော့နေတော့ ပန်းနေပွင့်လာတာလည်းလို့သေချာပွင့်တော့တော်လှတယ်ဟာမနာကိုလှမနာကျက်ပြည့်ရှိညလာသာပါနဲ့ဆိုတော့ဒါပြီးတော့ကြည်နူးစရာကောင်းတာပေါ့ဒါလူအမြင်နဲ့တော့တော်ကြည်နူးစရာကောင်းတာနတ်အမြင်နဲ့ဆိုတော့ဟိုမှာအကုန်လုံးပြန့်နှံ့ပြီးတော့မြင်နေတာဟိုသူတို့ကသွားရင်လည်းပြုံးနေရောက်နေတာအဲအမနာကိုသွားပါရအဖြစ်ပန်းစုံဖူးပွင့်နှမ်းညင်ပြောပွဲတော့ဒီဆောင်းမှုရေးတာဒါတွေကတော့သို့လို့ပြုလို့လည်းလွယ်အောင်လို့ပေါ့လေကြည်ညိုစရာတွေလည်းကောင်းပါတယ်လေ ဒါဟိုသတ္တဂိရိနာကဆိုတဲ့စကားပဲသူမိတ်ဆွေကိုဘုရားဘုရားဘုဘုရားဖိမှန်တကကြည့်တာအနောမနာမမယုံညာသောအမိတော်ရှိသောဝါမြင့်မြတ်သောအမိတော်နှင့်ပြည့်စုံသောဂေါတမဂေါရမအနွယ်တော်ဘွားဖြစ်သောသတ္ထာရံငါတို့ဆရာဖြစ်တော်မူသောမြတ်စွာဘုရားဟာနာယခု ပတ္တာမစိတ်စဉ်ကိုသွားရောက်ပြီးခူလိုက်ကြပါကုန်သောသို့ဘုရားပါခူရစေရဲ့မာမညပုဂ္ဂိုလ်မဟုတ်ဘူးအမျိုးအနွယ်အဖြစ်ဂေါရမအနွယ်ကသာယူရင်သာယူရင်မျိုးဂေါရမအနွယ်ကဘွားမြင်တော်မူသတိတ္တမင်းသားကနေပြီးတရားကျင့်လို့ ုံတော်၉ပါးဂုံတော်၁၀ပါးအနန္တဂုံတော်တွေနဲ့ပြည့်စုံတဲ့သာသမိနာစွာဘုရားတဲ့အဲ့ဒီဘုရားမှာအနောမနာမမယုတ်သောအမည်ရှိတဲ့မြင့်မြတ်သောအမည်တော်ရင်းနဲ့ပြည့်စုံတယ်ဘယ်လိုအမည်တွေတော့ဆိုအရဟံပူဇော်အထူးကိုခံတော်မူလိုက်ပြီတော့မြတ်စွာဘုရားလူတွေနတ်တွေမြမာတွေသတ္တဝါတွေကပူဇော်ကြတယ် မိမိတို့ဘာသာတရားရှိသည်အားလျော်စွာပူဇော်ကြတချို့ကလည်းတော့ပူဇော်ကြတချို့ကတောင်းပူဇော်ကြတချို့ကလည်းပင်လယ်ပူဇော်ကြတချို့ကလည်းကောင်းမင်ပူဇော်ကြတချို့ကလည်းပဲနတ်တချို့ကလည်းကောင်းမင်ဘုံကဘုရားဆိုပြီးတော့ပူဇော်ကြတချို့ကလည်းပဲခိုင်းဆရာကြီးအမျိုးမျိုးပူဇော်နေကြတာဘာကြောင့်ပူဇော်ကြတာတော့ဆိုရင်ဒီပေါ်ကြီးနဲ့ဆမ်းပါကြီးများလို့ဘေးရလက်ကင်းကြီးများလို့ ချမ်းသာခြင်းများတဲ့အသက်ရှိခြင်းများတဲ့နာဂိများတဲ့ဒီစည်းဥစ္စာပေါ်များခြင်းများတဲ့လာလာပါကြခြင်းများတဲ့อืมအဲဒီလိုကောင်းခြင်းချမ်းသာတွေရခြင်းများလို့လူတွေနဲ့ဒီမာတွေကကိုယ်ကိုယ်တိုင်ကမစွန်းတော့သူများအားကိုးကြတာကိုကိုယ့်ဟာကိုယ်တော့ပြင်မတတ်နိုင်ဘူးဆိုတော့အဲတော့သောသောနောက်ကကိုကယ်လိမ့်မယ်အောင်မလို့တော့ကိုယ်ကိုယ်တောင်သောနောက်ကကယ်လိမ့်မယ်အောင်မလို့တောင်ကိုယ်ကိုယ် သိပင်ဆောင်တာကယူကဇောကကယ်လိမ့်မယ်အောင်မယူကဇောအကူတာယူကဇောပုဂ္ဂိုလ်ကြပူဇော်ကြအဲပင်လေတော်မြစ်တို့ဒါတွေကိုယ်ပဲပုဂ္ဂိုလ်အဲဒီကနတ်တရားမလိမ့်မယ်အောင်းမိတာပဲဒါကောင်းမြင်ဘုံကဘုရားသခင်ဆိုပြီးတော့မမြင်ရတဲ့ဥစ္စာဖမ်းပြီးတကားလားဘုရားသခင်တော့ကြည်ကောင်းရဆိုပြီးတွေ့ပြီးတော့လူတွေကပေါ့လေဘယ်သူမှလည်းတွေ့ရတာမဟုတ်ဘူးအဲဒါဆိုတယောက် တယောက်တယောက်နှစ်ယောက်တော့သူကသူတွေ့တယ်လို့တော့ပြောတာဒါလည်းပဲသူကိုယ်တိုင်တွေ့တာမဟုတ်ပါဘူးသူလည်းအိမ်မက်မဲ့ပြီးတော့အိမ်မက်ထဲကဟာအဟုတ်တွေ့တယ်လို့ပြီးပြောတယ်ဒါဟိုခေတ်တုန်းကလည်းလူတွေမစင်ကြတဲ့ပုံကိုယ်တွေမျိုးယုံကြတာပေါ့လေဟိုခေတ်ကယုံလာတော့နောက်လူတွေလည်းတခါလဲမိဘတွေကသာသမီတွေကလေးကစပြီးတော့သင်ကြားထားတော့တခါလဲလူတွေဟာဥကြိုးပြီးတော့ယုံလာကြတာသူကဒါလည်းဆိုသိပြီးတော့သွားလာယုံပြီးတော့ကောင်းငင်ကဘုရားရှိတယ်ဆိုပြီးတော့ဘုရားဖန်ဆင်းတယ်ဆိုပြီးအဲ့ဒီဘုရား ya bụ ụzọ lgbaara a zele ụlọ gbaara ga-ye ba onwe nwabịa gobdmahahịa zoroji togob obi goibụacha a oegoa tie ya ma doooo za dil waụ ya na ele ụlọ rozi ndụ jibụ acha na rar ပြီးတော့ကိုဘုရားသခင်ကမတယ်ဆိုတာဒါမဟုတ်ဘူးအဲတော့ဘုရားဘာသာဘုရားကဝန်ဘုရားဘာသာဘုရားကတော့ဒီလိုမတာမဟုတ်ဘူးသူကတော့သူကိုယ်ွယ်တဲ့ပုဂ္ဂိုလ်တွေဟာသူကုသိုလ်တဲ့သူအကျိုးပေးတယ်မျက်မှောက်တင်အကျိုးပေးတာလည်းရှိတယ်နောက်သားများကြမှာအကျိုးပေးတာလည်းရှိတယ်နှမျိုးရှိတယ်သူအဲကိုကုသိုလ်ကထက်သက်သာဆိုလို့ရှိရင်မျက်မှောက်တင်အကျိုးပေးပြီးကြီးပွားချမ်းသာပြီးသွားမှာပဲထက်သက်သာမဟုတ်လို့ အကြောင်းမညို့လို့ရှိရင်တန်မြာဘဝတွေမှာသူကြီးပွားချမ်းသာပြီးသွားမှာပဲဒါပဲရှိတယ်အဲဒီတော့လူတွေနာတွေမြမာတွေသတ္တဝါတွေကကြီးပွားခြင်းများချမ်းသာခြင်းများလို့ပူဇော်ကြတယ်တဲ့အဲဒီလိုပူဇော်တဲ့အတိုင်းတကယ်ကြီးပွားချမ်းသာမှာဟုတ်ကြလို့ရှိရင်ပူဇော်တိုက်တဲ့ပုဂ္ဂိုလ်ပါပဲပူဇော်တိုက်တဲ့ပုဂ္ဂိုလ်ပဲဥခဲကိုရွှေမှပြီးတရတဲ့ထဲသိမ့်တာဒီနေ့ကြတော့ အသုံးကြတော့ကိုထုတ်ပြီးတော့ရောင်းလို့ရှိရင်ဥခဲဥခဲပဲရမှာပဲဥခဲတံမိုးပဲရမှာပဲကျွေမမဟုတ်ပဲအောင်ကျွေစစ်မှကျွေစစ်ကိုကျွေစင်မှသိပြီးဒီကလာသိမ့်တာဒီနေ့ကြအသုံးကြထုတ်ရောင်းလို့ရှိရင်ကျွေတံမိုးရမှာပဲဒါလိုပဲသူကတကယ်ပူဇော်တဲ့ပူဇော်လိုက်တဲ့ဖရာကိုပူဇော်ရင်နေမိမိလိုကြတဲ့ကျိုးတွေအကုန်လုံးရမယ်ပူဇော်တဲ့ပူဇော်တဲ့ဖရာမဟုတ်ဘူးဆိုလို့ရှိရင်တော့အကျိုးဟာ မိမိတို့ရှိတဲ့တိုင်မပြည့်စုံနိုင်ဘူးလားတော့အခုဘောရဏသာဘုရားကတော့ပူဇော်ခြင်းပူဇော်လိုက်တာပဲတဲ့ဘောရဏသာဘုရားပူဇော်ခြင်းအားဖြင့်လူချမ်းသာနာချမ်းသာတွေပြည့်စုံနိုင်တယ်နိဗ္ဗာန်ချမ်းသာကိုလည်းရပြီးသွားနိုင်ပါတယ်တဲ့ဒါကြောင့်အရဟံလူနာမြမသရဝအပေါင်းတို့ဤပူဇော်ထုခန္ဓာမူလိုက်ပေတော်မြတ်စွာဘုရားဟောဒီနာမည်လည်းပြည့်စုံတယ်အနောမနာမည် မယုံမညာမြင့်မြတ်သောအမည်နဲ့လည်းပြည့်စုံပါတယ်အာယုပြုရတယ်ဆိုနောမနာမအာရဟံလောဘဒေါသမောဟအစရှိသောကိလေသာညစ်ကြေးတို့မှကင်းဝေးစင်ကြတော်မူပေသောမြတ်စွာဘုရားလောဘဒေါသမောဟအစရှိသောကိလေသာညစ်ကြေးတို့မှကင်းဝေးစင်ကြတော်မူသောအာရဟံမိတော်မူလေဒီကုံနဲ့လည်းပြည့်စုံပါတယ်လောကမှာသတ္တဝါတွေအား လူကျင်စရာတမဲ့စရာတွေနဲ့တွေ့ရင်လောဘတွေဖြစ်ကြမုန်းစရာစိတ်ဆိုးစရာတွေနဲ့တွေ့လို့ရှိရင်ယုံမုန်းဆက်ဆုပ်ပြီးတော့ဒေါသတွေဖြစ်ကြမသိမလိမ္မာမှုမောဟတွေသွားဖြစ်နေကြမြတ်စွာဘုရားမှာဘယ်လိုအာယုံနဲ့ပဲတွေ့တွေ့တဲ့ဘယ်လိုကောင်းတာတွေနဲ့ပဲတွေ့တွေ့လောဘလူကျင်မှုနှစ်သက်မှုမဖြစ်ဘူးကျင်းတယ်ဘယ်လိုစိတ်ဆိုးစရာမုန်းစရာတွေနဲ့ပဲတွေ့တွေ့စိတ်ဆိုးမှုမုန်းမှုဖြစ်ဘူးကျင်းတယ်လောဘဒေါသ အစရှိသောကိလေသာတွေကင်းနေတယ်တဲ့ဒါကြောင့်အရဟံလောဘဒေါသမောဟအစရှိသောကိလေသာညစ်ကြေးတို့မှကင်းဝေးစင်ကြတော်မူပေသောမြတ်စွာဘုရားဒီနာမည်လည်းပြည့်စုံပါတယ်ကြကြပါလေးကစပြီးတော့ဆူရအောင်လို့ဘုရားလည်းအောင်ပညာကြားနေပြီးတော့ကိုယ်ကျက်ပြီးသူကြည့်တဲ့မြတ်စွာဘုရားကိုအောင်ပြုအောင်ဒီဇာတ်ရထဲမှာမပါဘူးဥစ္စာတွေဒါတွေအပူတွေ သာရတဲ့ကိုမရောက်သေးဘူးဆိုကြမှာသာရဆိုအရဟံလောဘဒေါသမောဟအစရှိသောကိလေသာညစ်ကြေးတို့မှာကျင်ဝေသင်ကြတော်မူ၏သောမြတ်စွာဘုရားအရဟံလောဘဒေါသ သစီတော်ကိလေသာမြေကြီးတို့မှာကိလေသာမြေကြီးတို့မှာသင်ဝေသိကြရမူပေသောသိကြရမူပေသောမြတ်စွာဘုရားမြတ်စွာဘုရားအရဟံအရဟံသုဏဗြဟ္မာသုဏဗြဟ္မာဘုရား ၏ကုသောအထုကိုသာနာမှုလိုက်ပေသောမြတ်စွာဘုရားအရဟံဒုဏဗြမဘဝပေါင်းတော်၏ကုသောအထုကိုသာနာမှုလိုက်ပေသော တရားတို့ကိုအောက်မပြာကိုယ်ပိုင်ညာဖြင့်မင်္ဂလာစွာပြုတော်မူ နောမနာမမယုံညာသောအမည်နာမနှင့်ပြည့်စုံတော်မူသောအနောမနာမမြင့်မြတ်သောအမည်နာမနှင့်ပြည့်စုံတော်မူသောဂေါရမဂေါရမအနွယ်တော်ဘွားဖြစ်သောသာသာရငါတို့၏ဆရာဖြစ်တော်မူသောမြတ်စွာဘုရားဝဟနာယေကုပတ္တာမစိတ်စဉ်ငုံကိုသွားရောက်၍ဖူးလိုက်ကြပါကုန်သို့ဆိုပြီးတော့ဘုရင်က သိမာနကပြုပါတဲ့ပါတကိရဏကအဲ့ဒါကိုခွန်ကြီးဆောင်းမှုကလေးပြီးကြတယ်လားပါဠိလိုလည်းအကုန်လုံးတိတိကျကျတော့မသိနိုင်ဘူးဆိုမှလည်းကြီးညိုဝယ်ပြည့်အောင်ပေါ့လေလာပြည့်ဆယ်ဝန်းတထွန်းစင်ကြဲဆိုရမယ်နော်သာသာယုတ်ကလေးထဲမှာပါတာတော့လာပြည့်ဆယ်ဝန်းတထွန်းစင်ကြဲလာပြည့်ဆယ်ဝန်းတထွန်း

ဒါဘာသာရေးနာကဖိမှန်တကပြုပုံပါပဲဒါကတော့တရားထူးသိမ့်မပါသေးပါဘူးဒီမျိုးပဲကိုယ်တော်တရားမှအများကြီးပါပါတယ်အဲဒီတော့ဖိမှန်တကပြုတော့ကဟိမဝတ္တနာကဘုရားစစ်တမ်းထုတ်တယ်စစ်တယ်သူကအင်းဘယ်နဲ့စစ်တော့ဆိုပစ္စည်းမနောသုပနိဟိတောသာဘာဘူတေသုတာရိနော ပစ္စည်းအာရာပမာဂမပစ္စည်းဇာနာနာရိသတိပစ္စည်းမနောသုပနိတောသဘာဝုတေသုဒါရိနောပစ္စည်းဣတိအိဋ္ဌိသာသင်္ကပ္ပသဝတိကတာဒါကဒီမဝဒနာကပြောတဲ့ကာသာ သာမအဆွေတော်ပါတာဂိရိနာမင်းပစ္စည်းတို့နီတောဝသိပတ္ထာဆရာဖြစ်တော်မူသောဘာသူသောဆရာဖြစ်တော်မူသောမြတ်စွာဘုရား၏မနောစိတ်နှလုံးသည်ပဗဗုတေသူအလုံးစုံသောတ attva တို့၌ဒါရီနော အလားတူပြု၍ကျွနိုင်သောဒါရီကုန်နှင့်ပြည့်စုံသည်ဖြစ်၍ သုပနိဟိတောကောင်းစွာသာသည်ဟောတိဖြစ်ပါ၏လောအဲဘာဒဂိရိနာမင်းကအလုံးစုံသောတရားတွေကိုသိတဲ့သဗ္ဗညုနာစွာဘုရားပဲဆိုပြီးတော့မိမိဆရာကိုချီးမွမ်းတယ်အဲဒီတော့မိမိဆရာချီးမွမ်းပြီးတော့ခုွားရောက်ဖူးဖူးမြော်ဖို့ရာ ဖိမာနကပြုတယ်အဲဒီတော့ဖိမာနကပြုတယ်သင်เสียဘုရားမှာတဲ့အလုံးသောတ attva တွေပေါ်မှာဓာရီဂုံနဲ့ပြည့်စုံပါရဲ့လားဓာရီဂုံဆိုတာအတူတူပဲညီတူညပဲပြုရမှာဘယ်သူမှပို့ပြီးမဖြစ်ရဘူးဘယ်သူမှပို့ပြီးမုန်းရဘူးဆိုတာဘယ်သူမှပို့ပြီးမတနာရဘူးညီတူညီညပဲတနာအလုံးကိုသမ်းသာစေလိုတဲ့စိတ် မေတ္တာစိတ်ရှိရမယ်အာလုံးကိုသနာတဲ့ကရုဏာစိတ်ရှိရမယ်လို့ညီလူညီမပြည့်အဲဒီလိုတာရီကုံနဲ့ပြည့်စုံပါရဲ့လားတဲ့ဘုရားရှင်ဒီကုံနဲ့ပြည့်စုံရတယ်ဒီကုံနဲ့ပြည့်စုံလို့ရှိရင်ဘုရားမဟုတ်ဘူးဥစ္စာအဲသူ့ဘာသာနဲ့သူဘယ်လိုဘုရားလို့ပြောနေနေအဲဒီသတ္တဝါတွေညီလူညီမစိတ်မထားဘူးဆိုရင်အဲ့ဒါတော့မဟုတ်ဘူးဥစ္စာဘုရားမဟုတ်ဘူးဘုရားစစ်တမ်းလိုလိုလေးပဲတာရီကုံမပြည့်စုံတာလည်းကောမဟုတ်တော့ဘူးကွာ ဓာတိကုံပြည့်စုံလို့ရှိရင်ဘုရားပဲဗျာ။ဗမဆွေရောတာတာကြီးနာမင်းတဝသင်ဤတထုံသောဆရာဖြစ်သောမြတ်စွာဘုရားဤမနောစိတ်နှလုံးသည်သူပဏီတော်ကောင်းစွာသာသည်ဟောတိဖြစ်ပါရဲ့လားတဲ့။စိတ်ကလေးကကောင်းကောင်းထားကောင်းကောင်းထားနိုင်ပါရဲ့လားတဲ့စိတ်ကလေးကတည်းကထားတဲ့အတိုင်းကောင်းကောင်းထားနိုင်ပါရဲ့လားဘယ်လိုတော့ဆိုတော့ ဘာဝဟုတေသောလောကဘတ္တဝါရောဘောနာယေတာရီနောအလားတူပြု၍ရှုနိုင်သောဒါရီကုန်နဲ့ပြည့်စုံသည်ဖြစ်၍သူဏီတော်ကောင်းစွာထားနိုင်ပါရဲ့လားဘတ္တဝါတွေပေါ်မှာကုန်လို့နဲ့မိမိကိုကြီးညိုတဲ့ပုဂ္ဂိုလ်လည်းရှိမကြီးညိုတဲ့ပုဂ္ဂိုလ်လည်းရှိမိမိကိုကိုယ်ဝယ်တဲ့ပုဂ္ဂိုလ်လည်းရှိမကိုယ်ဝယ်တဲ့ပုဂ္ဂိုလ်လည်းရှိမိမိကိုပြင်မတဲ့ပုဂ္ဂိုလ်လည်းရှိရဲ့အဲဒီလိုပုဂ္ဂိုလ်တွေအကုန်လုံးကိုညီညွတ်ညီမျှ သာတို့ညီမျှစိတ်နှလုံးညီညွတ်ညွတ်ထားနိုင်ပါရဲ့လားအကုန်လုံးပေါ်မှာချမ်းသာစေလို့တဲ့မေတ္တာဓာတ်နဲ့ပြည့်စုံပါရဲ့လားအကုန်လုံးသောဘတဝါတွေပေါ်မှာသနာကရုဏာနဲ့ပြည့်စုံပါရဲ့လားလို့ဆိုတော့ကမိကွန်းထူတာကိုဒီနာကသူကသာမျက်နှာမဟုတ်ဘူးဒီလိုမေးရတယ်ဆိုသာမျက်နှာမဟုတ်ဘူးသူကဟိုသာသနာဖရာတဲ့တက်ကသူကသာရပေတာပုဂ္ဂိုလ်ကြီးသူကဒါတော်ကြမှာပြောရမယ်သာမဝုဒ္ဓကြောင့်နေပြောနေရင်

ကာမအသွေတော်သာတာကိရိနာမေတောသိသတ္ထုနောဆရာဖြစ်တော်မူသောမြတ်စွာဘုရား၏မနောစိတ်နှလုံးကိုသဗ္ဗဗုဒ္ဓေသောလုံးစုံသောတတ္တဝါတို့၌ဒါရီနောအလားတူပြု၍ရှုနိုင်သောဒါရီကုံနှင့်ပြည့်စုံသည်ဖြစ်၍သုပနိတော်ကောင်းစွာထားသည်ဟောသည့်ဖြစ်ပါရဲ့လားမေဘုံသူမေဖြစ်စီတော်နီအတ္တတော်သစ္စာဖြစ်တော်မူသောမြတ်စွာဘုရား၏ သင်္ကပ္ပအကျမ်းစီတို့ကိုအိဋ္ဌေသအလိုရှိရကောင်းမြတ်သောအာယုန်၌၎င်းအနိဋ္ဌေသအလိုမရှိရမကောင်းမြတ်သော သိုးသွမ်းသောအာယုန်၌၎င်းဝတိကတာလိုရှိတိုင်းမဆိုင်လိုရှိတိုင်းမဆိုင်ပိုင်နိုင်ပြုလို့နိုင်ပါရဲ့လားအဲပြည့်စရာမြတ်စွာဘုရားမှာ အကြံစီတွေစိတ်ကူးတွေတဲ့အာယုံကောင်းတာနဲ့အာယုံဆိုးတာနဲ့မျိုးရှိတယ်။ကောင်းတဲ့အာယုံတွေနဲ့တွေ့လည်းပဲအလိုရှိတဲ့နှလုံးသွင်းနိုင်ပါရဲ့လားမကောင်းတဲ့အာယုံတွေနဲ့တွေ့လည်းလိုရှိတဲ့နှလုံးသွင်းနိုင်ပါရဲ့လားစိတ်ကူးအကြံစီတွေကိုမိမိအလိုအတိုင်းပြုနိုင်ပါရဲ့လားသို့မဟုတ်မိမိကစိတ်ကူးအကြံစီတွေနောက်ကိုလိုက်ပြီးတော့နေရပါသလားဒါကိုမေးတာကိုရေးကြည့်တယ် အခုလူတွေမှာကိုယ်ကစိတ်မနိုင်တော့စိတ်နောက်လူဝဲလိုက်နေရတယ်စိတ်ကသွားခြင်းသွားလိုက်ရတယ်လားမသွားခြင်းမဟုတ်ဆိုပေမဲ့မနေအောင်သွားလိုက်ရတယ်သုစားอืมစိတ်ကတရားလုံးရှင်းလာပြီဆိုလို့ရှိရင်လုံးမတော်ပါဘူးလို့စဉ်းစားနေတော်ကြလို့ချင်းမတတ်နိုင်ဘူးလို့ရတော့ဒါပဲသူကစိတ်နောက်လိုက်နေတဲ့လူတွေကစိတ်လိုနောက်ကိုလိုက်နေတယ်စိတ်လိုကိုမတားမြင်နိုင်ဘူး သူများမပြောနဲ့တင်တရားထုတ်တဲ့ပုဂ္ဂိုလ်တော့စိတ်လိုနောက်လိုက်နေလို့တကယ်လည်းကမ္ဘာဆရာတွေမနှဟောရတယ်ကမ္ဘာကတော့ကြတော့တော့ကြတရားကကိုထင်တဲ့လောက်ကမပေါက်ဘူးမတက်တော့စိတ်ကပြည့်လာကမ္မထာဆွဲချင်လာဆွဲတော်မယ်ဆိုပြီးတော့စိတ်ကဆုံးပြလိုက်ဆွဲတော်မယ်ဆိုတော့ထုတ်ပိုးတွေပြင်းကုန်မျိုးမှာကမ္ဘာဆရာတွေကမထော့ပါနဲ့ဟုတ်တရားတော်တော်ကောင်းနေပြီတားတာဒါအဲတချို့လည်းပဲဆရာပြောတာတခါပြန်ပြီး မြင်ရတိုင်းနေသွားတော့ကျိုးရှိသွားပါတယ်တချို့နေကုန်မနေတော့ဘူးတခါတည်းစိတ်နောက်လိုက်သွားရထွက်သွားရခါလဲတရားတိုးတရားမှမတိုးတဲ့ဘူးဒီလိုအရကြည့်ပါတယ်အဲစိတ်နောက်ကိုလူတွေကလိုက်နေကြတယ်ဟိုတလောကလုံးစိတ်နောက်လိုက်နေတာကဒီဗုဒ္ဓဘာသာဝင်တွေလည်းနည်းနည်းတော်ပါသေးတယ်ဒါပဲမလို့ဗုဒ္ဓဘာသာတရားတော်ကစိတ်ကိုသုံးပါတယ်တရားဆိုတော့စိတ်သုံးပါပြီးတော့ကျင့်နေတော့နည်းနည်းတော်ပါတယ်အထင်းလေးရှိနေတာပေါ့လေကိုစိတ်ထဲကလှုပ်ရှင်နေမယ်လို့နည်းနည်းလေး အဲအချိန်လေးနဲ့ဆိုတော့နည်းနည်းတော့အချိန်လေးနည်းနည်းပြီးသွားတာပေါ့လေအချိန်လေးစပြီးတော့ကိုကိုယ်တိုင်ကမလုပ်ချင်ဘူးသူများပဲကြည်ရည်လားငါသာလို့လို့တော်မတော်ပါမလားအင်းပြီးပြီးတော့နည်းနည်းလေးချိန်ပတ်လိုက်တော့တော်သွားသေးတယ်ဘုရားဘာသာမဟုတ်တဲ့ပြင်မဲ့လောကကပုဂ္ဂိုလ်တွေဘယ်စိတ်ထိမှမကြည့်ပဲလုပ်ချင်တာလုပ်အောင်တော့ကြီးတော့ငယ်တော့မဟုတ်ဘူးတခါလဲဟာလုပ်ချင်တာတွေလုပ်တော့သူကဘယ်သူကိုသိရမှမသိဘူးမသိရမှလည်းမသိဘူးသူကလိုလုံးကြတာပဲလုပ်ချင်တာတွေကြောက်လို့ အဲစိတ်လိုနောက်စိတ်လိုနောက်ကိုလူတွေကလိုက်ဘတ်တော်တွေကစိတ်နောက်လိုက်သင်တော်ဘုရားတဲ့စိတ်ကြံစီနောက်ကိုလူကမလိုက်ဖဲနဲ့စိတ်ကြံစီကိုမိမိအလိုတိုင်းပြုနိုင်ပါရဲ့လားမိမိလိုချင်တိုင်းနှလုံးသွင်းနိုင်ပါရဲ့လားဘယ်နဲ့စပြီးတော့တော့ဆိုတော့ကောင်းတဲ့အာယုန်နဲ့စပ်ပြီးတော့လည်းနှလုံးသွင်းနိုင်ပါရဲ့လားကောင်းတဲ့အာယုန်တွေကိုမဲ့မဲ့မောမောကြီးအဲတတ်မဲ့ပါရဆွဲလန်းပြီးတော့မနေပဲနဲ့ လက်လျူရှုပြီးတော့နေနိုင်ပါရဲ့လားမကောင်းတဲ့အာယုန်တွေနဲ့စပြီးတော့လည်းပဲစိတ်ဆိုးစိတ်ပြည့်ပြီးတော့နှလုံးမသားတွေမဖြစ်ဘဲနဲ့ကြီးကြီးသားသားနဲ့နှလုံးသွင်းနိုင်ပါရဲ့လားအဲဖြစ်စရာကောင်းတဲ့ပုံကိုယ်တွေနဲ့စပြီးတော့လည်းဖြစ်ခင်တားမဲ့မှုတွေမဖြစ်ဘဲနဲ့ပန်ရှင်းစင်ကြယ်တဲ့စိတ်နဲ့နှလုံးသွင်းနိုင်ပါရဲ့လားမုန်းစရာကောင်းတဲ့ပုံကိုယ်တွေကိုအကျိုးမဲ့ကိုပြုတဲ့ပုံကိုယ်တွေနဲ့စပြီးတော့လည်းအဲဒီပုံကိုယ်တွေအပေါ်မှာ စိတ်ဆိုးခြင်းပြင်းမာခြင်းမရှိဘဲနဲ့ကြည်လင်းသောစိတ်နဲ့နှလုံးသွင်းနိုင်ပါရဲ့လားဒါလေးပြီးတော့အမှန်တရားပြောက်တဲ့မိဘကြီးအမှန်တရားပြောက်တဲ့မိဘကြီးဒီနေ့တော့ကဟောမားလေးမှာဘုန်းကြီးကိုဒီနေ့သာဓမဥသိမ်ဝဲတော်ရင်တို့ကအိမ်ဒီကလေးဆုံးကျွေးတော့ဆရာတော်ဥပိ္ပယဆိုတာဆရာတော်တော်ကြီးစေကြီးပါပြီဆရာတော်ကြီးမနတင်ကြကြလို့ဆရာတော်ကြီးပါမားလေးမှာ သူကပြောတယ်သူအမေရိကန်ကလူဒီလာလို့တဲ့မိခွန်းနေမေးတာကျဲကြောက်ကြကောင်းတဲ့လူတွေပဲတဲ့မေးမေးတာဒီကူကတဲမလွယ်တာတွေမေးတယ်သူပြောတယ်ဟုတ်တယ်သူမိခွန်းနေကောင်းပါတယ်အန္တကောင်းတဲ့မိခွန်းလောကကြီးနဲ့စတဲ့မိခွန်းနဲ့ပါတယ်တရားကြီးနဲ့စတဲ့မိခွန်းပါတယ်သောကဏီကြတော့ဘာမေးသေးလို့ဆိုတော့တရားအထုတ်တာမေးရှင်တရားဒီတရားဘလို့ဒီတရားများဘလို့အထုတ်ဘူးဘာလို့မေးသေးတယ်သူက တရားထုတ်တော့အာရုံနိမိတ်တရားဘယ်နဲ့ထင်ပါတော့မင်းအမွေတော့ကြောက်ကြကောင်းတဲ့သူကြီးပဲတော့ပြီးတော့သူသူပြောတယ်ဒါမေကောကမလို့မေးတော့ပါလို့ခုကအမှန်တရားမေးရတဲ့ပုဂ္ဂိုလ်မေးတာကဒီကူကသိမ့်မလွယ်ဘူးသူသာတာကိရိနာကလည်းပဲညန္တနာမဟုတ်ပါဘူးသူလည်းပဲဟိုတုန်းကဆရာတော်ကြီးတွေပါပဲတူတူပဲသာတော်အပြည့်လည်းတဲ့တုန်းကဒီသာတာကိရိနာနဲ့ဟိမဝဒနာကဘယ်လိုမိတ်ဆွေနှစ်ယောက်သာသနာဝင်ပြီးရဟန်းပြုကြတာကို ညာပြုပြီးတော့သာရပေရတကယ်ဆရာတော်ကြီးတွေတပည့်တွေ900 900ကြီးလို့ဆရာလည်းအုပ်ချုပ်ပြီးတော့လာတဲ့ဆရာတော်ကြီးတွေနာပိဋကကျမ်းဂန်တော်ဆရာတော်ကြီးတွေကနေပြီးနာကြီးတွေပြင်လာနာမှလည်းနာဘလူတွေပြင်လာပြီးအဲ့ဒီကြောင့်ကတော့နောက်မှပြောရခင်မပြောနိုင်တော့ဘူးအဲနာဘလူတွေဖြစ်ပြီးတော့နေတော့ဒါကြောင့်မို့မေးတဲ့ပုဂ္ဂိုလ်ကလည်းမေးရတယ်ဖြေတဲ့ပုဂ္ဂိုလ်ကလည်းဖြေရတယ်ဟောမေးတဲ့ပုဂ္ဂိုလ်ကအဲ့ဒီလိုမေးတော့ဖြေတဲ့ပုဂ္ဂိုလ်ကလည်းသူ့လိုက်ပဲဖြေပါတယ် မနောသတ္တာသူပတိဟိတောသဗ္ဗဗုတေတုဒါရိနောအထောဣတိနေတိသသင်္ကပါသဝတိကတာဒါကဘာသာရင်းနာကဖြေတဲ့ကတာကိုအဲဒီကတာကိုဆောင်းမှုပါတယ်ဒီဥစ္စာအတထောငါတို့ဆရာဖြစ်တော်မူသောမြတ်စွာဘုရား၏မနောစိတ်နှလုံးတော်ကိုဘာဝဗုဒေသောအလုံးစုံသောတတ္တဝါတို့၌ သာဝဘူတေသူအတွင်းသားအပြင်သားအလုံးစုံသောတ attva များတို့၌ဒါရီနောလာတို့ပြု၍ရှုနိုင်သောဒါရီကုံနဲ့ပြည့်စုံသည်ဖြစ်၍ဥပနိတောသကောင်းစွာထားသည်ဒီဟောသည်စင်စစ်မသွေဖြစ်လာပါပေ၏အဲသွေတော်ဒီမောဒါနာမင်းမေးတဲ့အတိုင်းပါပဲတဲ့ကျုပ်တို့ ဆရာဖြစ်တော်မူတဲ့ကောရမြတ်စွာဘုရားဟာစိတ်လုံးကောင်းကောင်းထားနိုင်ပါတယ်။အပင်နာမင်းမေးတဲ့အတိုင်းပဲကျွန်တော်တို့မြတ်စွာဘုရားအားဖြင့်အာလုံးသောတ attva တွေပေါ်မှာတဲ့အလုံးသောတ attva ဆိုစွာကိုယ်နဲ့စတဲ့အကျွမ်းကပုဂ္ဂိုလ်ကိုယ်နဲ့မစတဲ့အပြင်ကပုဂ္ဂိုလ်ဒီလိုရှိတာကိုဘုရားဘာသာဝင်ပုဂ္ဂိုလ်တွေဘုရားဘာသာဝင်မဟုတ်တဲ့ပုဂ္ဂိုလ်တွေဒါတွေပေါ်သူအသွင်းပြင်နေရတော့ လောကမှာသာညီညာခဲ့တယ်ညီညာခဲ့တယ်သူကဟိုဘာသာရတွေမှာလိုက်ပြီးတော့ကြည့်အဲသူဘာသာကိုးကွယ်တဲ့ပုဂ္ဂိုလ်သူဘုရားယုံကြည်တဲ့ပုဂ္ဂိုလ်ကိုဘုရားကမမယ်တဲ့ဘယ်လိုဆိုရသူကသူမကြည်ညိုတဲ့ပုဂ္ဂိုလ်မကိုးကွယ်တဲ့ပုဂ္ဂိုလ်တွေမမဘူးတယ်မမရုံနဲ့ဘယ်ကလိမ့်လို့သာဝရငရဲတော့ပို့ချပဲပြစ်ချပဲဆိုတော့သူကဒီလိုလောက်တာတယ်သူကဟွန်း

အတွင်းရပြင်းရမရွေးဘူးယဉ်ဤတဲ့ပုဂ္ဂိုလ်မယဉ်ဤတဲ့ပုဂ္ဂိုလ်တွေမရွေးဘူးအာလုံးသောသတ္တဝါတွေပေါ်မှာတာရိဂုဏ်နဲ့ပြည့်စုံပါတယ်အလားတူပြုရရှိနိုင်ပါတယ်ညီတူညီမျှပါပဲတဲ့ညီတူညီမျှပဲချစ်ခင်တော်မူပါတယ်ညီတူညီမျှပဲသနာတော်မူပါတယ်လူဘဝကရခဲ့တဲ့သာတော်ရာဟုလာကလေးဆိုတာရှိအဲဒီသာတော်ရာဟုလာကလေးကိုလည်းပဲခြားသောတ attva တွေနဲ့အတူတူပါပဲတဲ့သာတော်ရာဟုလာကလေးကိုချစ်ခင်သလိုပဲ အလုံးသောသတ္တဝါတွေဖြစ်ခင်ပါတယ်ဒါတော့ရဟုလားလေကိုချမ်းသာစိတ်ချမ်းသာဖြစ်စေခြင်းလိုပဲအလုံးသောသတ္တဝါတွေကိုယ်စီရချမ်းသာစေခြင်းဒါတော့ရဟုလားလေမတရားဖို့တဏိဗံတရားတွေရပြီးတော့အစဉ်သာဝရချမ်းသာစေခြင်းနဲ့စိတ်ဆန္ဒရှိသလိုပဲအလုံးသောသတ္တဝါတွေပေါ်မှာလည်းအတူတူပဲဒီလိုစိတ်ဆန္ဒရှိတော်မူပါတယ်အထူးအားဖြင့်ဆိုရင်မြတ်စွာဘုရားကြီးစံကျင်မဲ့ပြုပြီးတော့နေတဲ့ဒေဝရဆို အမြဲတမ်းသူဘုရားနဲ့ကြံကြံကြံပဲပြုလို့လားဘုရားနဲ့စမ်းကျင်မဲ့တွေလို့တရားဒီကြောင်းနဲ့ကြံတာပဲအဲဒီလိုဒေဝရလိုပုဂ္ဂိုလ်ကြီးအပေါ်မှာလည်းပဲသားတော်ရာဟုလာကလေးကဲဆိုပဲအဲချစ်ခင်ပါတယ်တဲ့သားတော်ရာဟုလာလေးကြီးပွားသလိုပဲသူလည်းကြီးပွားစီရင်နဲ့ချမ်းသာစီရင်ပါတယ်တဲ့သာတော်ရာဟုလာလေးသနာသလိုပဲသူလည်းပဲသနာတော်မူပါတယ်တဲ့မြတ်စွာဘုရား။ဒါကြောင့်ဒါရင်တော် သာဝဟုတေသောလုံးစုံသောတတ္တဝါတို့ပေါ်နေသာဝဟုတေသူအတွင်းသားအပြင်သားအာလုံးသောတတ္တဝါအများတို့ပေါ်၌ဒါရီနောအလားတူပြည့်ရှုနိုင်သောဒါရီကုန်းနဲ့ပြည့်စုံသည်ဖြစ်၍မနောစိတ်နှလုံးတော်ကိုသူပတိတော်ကောင်းစွာထားပြီးဟောဒီစဉ်နဲ့မတွေ့ဖြစ်လာပါပေ၏စိတ်နှလုံးလေးရလည်းပဲအဲကောင်းကောင်းထားနိုင်ပါလေဆိုတဲ့ငါတို့ဖရာစိတ်ထားကောင်းစွာလို့ပြောဆောင်ပုံလေးနော် ငါတို့ဘုရားစိတ်ထားကောင်းပါတယ်တဲ့စိတ်ထားဘယ်လိုကောင်းလို့ဆိုတော့ဒုက္ခသိယသနာညာခါသိသောပုဂ္ဂိုလ်တွေသနာမှုတွေနဲ့ပြတော့ဖြစ်ခင်မှုရောအကုန်လုံးပါပဲဖြစ်ခင်မှုသနာမှုမေတ္တာစိတ်ဖြင့်ဖြစ်ခင်မှုကရုဏာဖြင့်သနာမှုညီလူညာလူပါပဲဘယ်သူမှရော့နေတယ်လို့မရှိဘူးပေါ့လေအကုန်လုံးတခါတည်းမေတ္တာရနဲ့အပြည့်အစုံပဲချမ်းသာစေတယ် ရုဏာနဲ့အကုန်လုံးညီညီမျှပဲအဲဆင်းရဲမှလွတ်စီခြင်းပဲဆင်းရဲမှလွတ်စီခြင်းပါလေသနာတော်မူပါတယ်တဲ့သာကိုဆိုတာကိုကျေးဇူးဆောင်မှုကလေးဆိုကြည့်ရအောင်လို့ငါတို့ဖရာစိတ်ထားကောင်းစွာငါတို့ဖရာ ဒုက္ခသိမ့်အာသနာညာဒုက္ခသိမ့်အာသနာညာအာရောဘုရားစိတ်ထားကောင်းစွာအာရောဘုရား ဒုက္ခသိမ့်အာဗနာညာအာယုံကောင်းဆိုးကြံမျိုးသုံးရာလိုရှိတိုင်းမဆိုင်ပြုနိုင်ပါလိုရှိတိုင်းမဆိုင်ပြုနိုင်ပါ ငါတို့ဘုရားစိတ်ထားကောင်းစွာငါတို့ဘုရားစိတ်ထားကောင်းစွာသုခသိမ့်အာသနာညီညာသုခသိမ့်အာသနာညီညာအာယုံကောင်းဆိုကြံမျိုးသုံးရာအာယုံကောင်းဆိုကြံမျိုးသုံးရာတို့ရှိတိုင်းမဆိုင်ပြုနိုင်ပါတို့ရှိတိုင်းမဆိုင်ပြုနိုင်ပါဒါနဲ့ဒီကနေ့ပြီးပြီးတော့ဆိုရင်အမှန်ကြီးမျိုးကြကောင်းတယ် မြတ်စွာဘုရားစိတ်နှလုံးလေးတဲ့သူသူငါငါထားနိုင်တယ်ပြောတော့တာလည်းတကယ်တည်းတွေ့လို့ကြည့်တော့မလွယ်ဘူးစိတ်ကလေးကိုညီညာလို့ထားဖို့ဖြည့်ကြည့်သူစားကိုယ်နဲ့စတဲ့ပုဂ္ဂိုလ်ဆိုရင်တော့သူကပါရအောင်မှာပဲမစတဲ့ပုဂ္ဂိုလ်ကြလို့ရှိရင်တော့ဒါပဲသူစိလကထားတော့တာပဲသူကသူစိလကမထားတော့မှသူကစတဲ့ပုဂ္ဂိုလ်တော့နည်းနည်းတော့ပူရအောင်မှာပဲဒီလိုရှိရင်သစ္စာဗျာဒီလိုမဟုတ်ဘူးအကုန်လုံးညီလူညီမျှ ချမ်းသာစေခြင်းနဲ့ဆင်းရဲမှလွတ်ကင်းစေခြင်းနဲ့တဲ့ကရုဏာသမပတ္တိညာများဝင်စားတဲ့ခါကလာနေကြဤအာသာရိညာစွာသောရှင်းရတော့ဖြင့်တဲ့တရားမကာဘူးတစ်ထောင်မကာဘူးများစွာသောရှင်းရတော့ဖြင့်သတ္တဝါတွေဆင်ញင်လိုက်တဲ့ခါကလာမြတ်စွာဘုရားတနာတော်မူရဲ့တဲ့အပြုတနာတော်မူတာတွေကမာသားစရာကောင်းတဲ့ပုဂ္ဂိုလ်တွေနည်းငယ်ကိုဘုရားမြတ်စွာဘုရားတနာတော်မူကရုဏာဖြစ်ပုံလေးဒါတွေပြောအောင်

မမြဲပါရကအတုဝမဆိုင်မြဲပါရကဣတိကြီးတို့ပတ္တန္တနာဘုရားမျက်စီဖြင့်မြင်တော်မူကြကုန်သောဗုဒ္ဓနာဘုရားရှင်တော်အားတတေသူတတ္တဝါတို့၌မဟာကုဏာကြည်စွာသောတနာခြင်းသည်အောက်ကမတိတယောက်လေ၏ဘုရားကတည်းကတတ္တဝါတွေရှားမြည်ကြည့်လိုက်တဲ့အခါ သတ္တဝါတွေသနာစရာကောင်းတယ်တဲ့သတ္တဝါတွေအနသနာစရာကောင်းဟုတ်လားခုလူတွေမှာလည်းပဲကိုမျက်မှောက်မှာမြင်ရတဲ့ဆင်းရဲတဲ့သတ္တဝါတွေမြင်ရသနာစရာကောင်းတယ်သနာရတဲ့ပုဂ္ဂိုလ်မြင်ရတော့ကိုယ်တိုင်ခံရတယ်လို့ပဲတခါလေဒုက္ခခံရတာနဲ့တွေ့ရတော့သနာစရာနာကောင်းဘုရားကအဲ့ဒီလိုအလုံးစုံသတ္တဝါတွေကဒုက္ခတွေယခုမခံရတော့လည်းပဲနောက်ခံရမယ့်အရေးတွေကလည်းရှိတာကိုအဲ့ဒါတွေအကုန်လုံးမြင်တာလို့ လူတွေမြင်တဲ့ကတော့အခုလောလောဆယ်ချမ်းသာနေချမ်းသာနေတာတော့ပြီးတာကိုတော့ကြဟိုနေချင်းတပည့်ဘာဖြစ်မှမပြီးမှမပြီးပဲလူဆိုတာလည်းပဲအသက်တန်းကလည်းသိနေရတာမဟုတ်ဘူးတော့ဒီနေ့ကျင်နေလည်းသိချင်းပြီးတာနဲ့ကျင်ကလည်းသိချင်းပြီးတာပဲပြောလို့မဖြစ်ဘူးသိပြီးတဲ့အချိန်မှာဘုံမတော်ငရဲလည်းကြာသွားတယ်သိဆန်လည်းဖြစ်သွားတယ်ပြီးတာလည်းဖြစ်သွားတယ်ဒီဒုက္ခတွေအများကြီးရောက်သွားမယ်နောက်ဆက်တဲ့ဆက်ကဆက်ကလည်းအများကြီးရောက်သွားနိုင်တယ်အဲ့ဒါဒီမြတ်စွာဘုရားမြင်တာတတ်တော်တယ် အခုဒီပုဂ္ဂိုလ်ကဘယ်လိုပဲချမ်းသာနေသေးဘယ်လိုပဲသိုးသွားနေသေးဒီပုဂ္ဂိုလ်ရဲ့နောင်ရည်ကိုတွေးလိုက်တဲ့အခါကာလကျအဲ့ဒီပုဂ္ဂိုလ်မှာဆင်းရဲဒုက္ခတွေ့ကြတယ်အများကြီးရှိပြီးတော့နေတာမြင်ရတယ်မြတ်စွာဘုရားသနာတယ်တဲ့အာလုံးသောတ attva တွေသနာတယ်လောကတ attva အပေါင်းကိုဥပနိယတိအိုခြင်းနာခြင်းသိခြင်းတို့အစဉ်စဉ်ပို့ဆောင်အပ်ပါရကတ attva တွေကဘဝသည်ဖြစ်လိုက် တော်တော်လေးကြာကြည့်ခြင်းလာပြီအိုလာပြီအိုမင်းမစွမ်းဖြစ်လာပြီအိုးပြီးတော့တခါတည်းမကြမ်းမမာနာပြလာပြီဒီလောက်အောင်ယောဂဝေဒနာကြီးနဲ့အဆန့်ငင်ပြေးပြီးတော့တခါတည်းတွေတွေမျိုးတွေမိတ်ဆွေသင်္ဃာတွေကပြုစုလို့မျက်ရည်မျက်ရည်တွေကြပြုပြီးတော့ငိုရိုးလို့အနီးပါးတာတခါတည်းနှလုံးမသားတွေပြေးပြီးတော့နေတော့ကြသေးသွားကြတယ် အဲပြီးသွားတဲ့အခါအလောင်းကြတော့အဲ့ဒါကိုကသိညိုရရညာမိလူတွေငိုယူပြီးတကပို့อืมမွန်းနေကြကောင်းတယ်လွန်းကြကောင်းတယ်စသည်ဖြင့်ပြောပြီးတကလာဒါတဘွားပြီးသွားကြဒီဘွားကလာပြီးတယ်ဟိုဘွားကဘွားကအသိဖြစ်ကြအဲ့ဒီဖြစ်ရဘွားတော့ကြအိုရကြအိုပြီးတော့တခါကနာကြနာပြီးသေးကြပြီးဒီလိုပဲဟိုမှာတခါတလောင်းသွားကြပြီးလို့သာဒီလိုကြီးတဲ့ဘွားတိုင်းဘွားတွေသွားနေတာ အဲသူသူငါငါအကုန်လုံးဒီလိုသွားနေတာအဲမြတ်စွာဘုရားကတတ္တဝါတွေအကုန်လုံးမြင်တော့အလောင်းတွေလောင်းနေတယ်ခါတယ်အိုးတွေအိုးတွေအနာတွေအနာတွေအဲသူအိုးတွေသူနာတွေသူတွေတွေကဟိုသင်းတွေပေါ့ဇာကားတွေနဲ့ရေးထားမယ်ဆိုလို့ချင်းချင်းမို့လို့ရုပ်ရှင်ကားတွေလည်းရေးထားလိုက်မယ်ဆိုရင် အဝပြီးအဝအနာပြီးအနာအပေပြီးအပေတွေတတ္တဝတယောက်တယောက်မှမနေဘူးတခါတည်းပိဋကန်းကြီးမဆုံးနိုင်ဘူးသူကနိဗ္ဗာန်ရောက်မှပဲဆုံးတာလေနိဗ္ဗာန်မရောက်မချင်းတာဖြင့်ဒီလိုအိုလိုက် နာလိုက်ပေးလိုက်အိုလိုက်နာလိုက်ပေးလိုက်ဒါတွေကြီးတဲ့မြင်တော့ဩတတ္တဝတွေဝေဒနာစရာကောင်းဝေဒနာစရာကောင်းပါလားလို့မြတ်စွာဘုရားမှာသနာတယ်တဲ့ဒီဝိညာဉ်ချင်းသိချင်းပြီးမှလွတ်မြောက်အောင်လို့ ငါဖျားမှာတော့ဘယ်သူမှကဲမဲ့ပုဂ္ဂိုလ်မရှိဘူးငါဖျားသာလည်းရှိတယ်လို့မြင်တဲ့အခါသနာတယ်တဲ့မာကုရုမဖြစ်တော်မူတယ်။အိုနာသေးသောမောင်းနှင်ပို့လူတို့မမြဲပါတကားဘုန်းကြီးဆောင်မှုကတာဝေကလည်းရအောင်တာဝေကကဒါလေးပါပဲ။အဲ့ဒါလေးတော့ဆိုကြအောင်ဒီစားရက်ကမပါဘူးလားအပူလေး။အိုနာသေးသောအိုနာသေးသောမောင်းနှင်ပို့ လူတို့မမြဲပါရကားကိုနာသေးသို့မောင်းနှင်ပို့လူတို့မမြဲပါရကားကိုနာသေးသို့မောင်းနှင်ပို့လူတို့မမြဲပါရကား ခြင်းကနာခြင်းနာခြင်းကပေးခြင်း သိခြင်းကနေပြီးတခါဘဝအသေးဖြစ်အိုးခြင်းနားခြင်းပြီးခြင်းတခါပြုကင်းလျှောက်လဲနေတာကိုသတ္တဝါတွေသတ္တဝါတွေသတ္တဝါတွေမျိုးကြီးတဲ့ပဲအကုန်လုံးလဲနေတယ်အဲ့ဒါတွေကိုမြင်တော့အာလုံသတ္တဝါတွေပေါ်များစွာဘုရားအများကြီးတနာတယ်တဲ့ဒီဝိညာဉ်နာခြင်းသိခြင်းသံဃာကိုဆင်းရဲတွေမှလွတ်မြောက်ငါဘုရားသာလင်ကဲတင်နိုင်တာပဲငါဘုရားတရားတိုင်းကျင့်မှဒီတိုင်းမကျင့်လို့ရှိရင်ဒီသတ္တဝါတွေဟာဖြင့် ။အိုပြီးရင်နာရမယ်နာပြီးရင်သိရမယ်သိပြီးဘဝသိဖြစ်ပြီးရင်လည်းအိုရမယ်နာရမယ်သိရမယ်ဒီလိုကျက်သွားနေကြမှာပဲ။ဒါထဲမှာအကြောင်းမညွတ်တဲ့ခါကာလကြရင်ငရဲပြအောင်မယ်ဒိဋ္ဌံပြအောင်ကြည်တာပြအောင်မယ်ဒုက္ခတွေအများကြီးရောက်အောင်မယ်လို့ဒီလိုမြင်တဲ့အခါမြတ်စွာဘုရားသနာခြင်းကုန်းတာဖြစ်တယ်ဒီလိုသနာတာဟာရာဟုလား မိမိသားတော်လေးသနာတဲ့ထဲသို့ပဲအလုံးစုံသတ္တဝါတွေသနာပါပဲရံသူတော်ဖြစ်တဲ့ဒေဝရာကြီးကိုလည်းပဲအတူတူပဲသနာတာပဲတဲ့မြတ်စွာဘုရားရဲ့အကျိုးမဲ့ကိုပြုနေတဲ့ပုဂ္ဂိုလ်တွေဘုရားလည်းတကရှိပါတယ်တစ်ဖက်တစ်လားကရှိသေးတာပဲဘုရားလည်းဆန့်ကျင်မဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်တွေလည်းအတူတူပဲသနာတော်မူပါဒါကြောင့်သာဝဗုဒေဇလုံးသနာတ္တဝါတော်နဲ့သာဝဗုဒေဇသွင်းသားအကျဉ်းသားအလုံးသောတ္တဝါများတော်၌ ဒါရီနောလာသူပြု၍ရှုနိုင်သောဒါရီကုန်နဲ့ပြည့်စုံတော်မူသည်ဖြစ်၍မနောစိတ်နှလုံးတော်သူပဏီတော်ကောင်းစွာထသည်ဟောသည့်စဉ်စဉ်မသေးဖြစ်လာပါ၏ဟာဗဒဂိနကဖြစ်ကြတာဟုတ်ငါတို့ဘုရားစိတ်ထားကောင်းစွာဒုက္ခသိမ့်အာသနာညီညာချစ်ခင်ခြင်းတရားချင်းညီလူညီကြပါပဲအတ္တနောလောကောအနာတိတရောတိ ပါဒန္တာနံဗုဒ္ဓနံသတေတုမဟာကရုဏာအောက်ကမတိလောကောလောကကြီးသည်အာတာနောသောက်လျှောက်သူမရှိပါရကအနတိသာရောအာကိုရာပုဂ္ဂိုလ်မရှိပါရကဣတိဤသို့ပတ္တဒါနာမြင်တော်မူကုန်သောဗုဒ္ဓနာမြတ်စွာဘုရားတို့အားပတေသူတတ္တဝရဏမာကရုဏာကြီးစွာသောတနာခြင်း၏အောက်ကမတိသက်တော်မူလေ၏ သတ္တဝါတွေမှာမအိုရအောင်မနာရအောင်မသေးရအောင်ပယ်လေးပါမကြရအောင်ဆင်းရဲတဲ့ဘဝတွေမရောက်ရအောင်စောင့်ရှောက်မဲ့ပုဂ္ဂိုလ်ဘယ်သူရှိသလဲဆိုရင်ဘယ်သူမှမရှိဘူးနော်ဒီကုလောကရင်တော့သာသမီတွေမိဘကစောင့်ရှောက်လို့တပည့်တွေဆရာသမားကစောင့်ရှောက်လို့မိစေသင်္ဃတွေချင်းချင်းစောင့်ရှောက်လို့အဲဒီလိုဂုဏ်ကြီးပေးပြီးတော့စောင့်ရှောက်မဲ့ပုဂ္ဂိုလ်တွေအသင့်တင်ရှိပါတယ်ဒါပေမဲ့လို့ မအိုအောင်လို့တော့အမေကလည်းသာသမီမတတ်နိုင်ဘူးသာသမီကလည်းအမေကိုမတတ်နိုင်ဘူးအဲဆရာကလည်းတတိမတတ်နိုင်တတိကလည်းဆရာမတတ်နိုင်ဘူးမိတ်ဆွေငယ်ချင်းချင်းလည်းမအိုအောင်လို့မတတ်နိုင်ဘူးဘယ်သူဘယ်သူမှတတ်နိုင်တာမဟုတ်ဘူးဘယ်သူပဲလို့ပဲဖြစ်ပါလေဆိုဘယ်သူမှမတတ်နိုင်ဘူးမအိုအောင်လို့မတတ်နိုင်ဘူးအာအမေအိုးနေတာလေသမီးကတဝက်ခွဲယူပါမယ်သူလည်းခွဲယူဖြစ်တာမဟုတ်ဘူးသူကသူတို့ဆိုရင်တော့တော်အောင်ပါ

မကောင်းမှုအကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေအပယ်လေးပါးကြာကြတယ်တဲ့ငရဲကြသိစ္စာဖြစ်ပြီးတာပြီးဒုက္ခတွေရောက်သွားအဲဒါဘယ်သူမှမဆောင်ရှောက်နိုင်ဘူးတဲ့ဒါတွေတရားသခင်များကလည်းတရားဟောပြီးဆောင်ရှောက်နိုင်တယ်ဒါလည်းတရားနဲ့ပဲဆောင်ရှောက်နိုင်တာသူကဒါလည်းပဲသူတရားကိုနာကျင့်မှမကျင့်ဘယ်တော့မှမနာနိုင်ဘူးဟိုတဲ့ဆရာဝန်နဲ့လူမလိုပဲလူမယောဂဝေဒနာ သက်သာအောင်ပြောက်အောင်ဟာဆရာဝန်ကသူကကေတင်နိုင်တဲ့ပုဂ္ဂိုလ်ပါပဲဒါပေမဲ့သူစကားနားထောင်မှသူပေးတဲ့ဆေးတဲ့သုံးဆောင်မှသူပြောတဲ့အတိုင်းလည်းလိုက်နာမှအဲဒါမလိုက်နာလို့ဆေးမစားလို့ရှိရင်တော့ဘယ်နဲ့မှမတတ်နိုင်ဘူးလားအဲလိုပဲမြတ်စွာဘုရားတွေကလည်းကေတင်တယ်ဆိုတော့လည်းဒီလိုပဲနီလန်ကောင်းလေးတွေညွှန်ကြားအဲဒီညွှန်ကြားတဲ့အတိုင်းကျင့်တဲ့ပုဂ္ဂိုလ်တွေဟာသာမယဝဆင်းတွေကလွံ့မြောက်ပြီးတော့သွားတာတဲ့ဒါကြောင့်မို့လောကလောကကြီးဒီအတ္တနော စောင့်ရှောက်သူမရှိပါတကားနဗိတာရောကိုယ်ဝေယပုဂ္ဂိုလ်မရှိပါတကားစောင့်ရှောက်သူလည်းမရှိကိုယ်ဝေယပုဂ္ဂိုလ်လည်းမရှိဘူးတဲ့ကိုယ်ကနဲ့ကိုယ်သွားနေကြတာနော်ဘုဘွားမိဘတွေကနောက်ဘွားကြဒီမိဘတွေလိုက်လာမှာမဟုတ်ဘူးအခုဘွားဆရာသမားတွေကနောက်ဘွားကြလိုက်လာမှာမဟုတ်ဘူးကျိုးလည်းပဲကုသိုလ်အတူတူပြုထားတော့အတူတူဘွားအကျိုးပေးတာလေးတွေတော့ရှိပါတယ်ဒါပေမဲ့အများအားလိုက်ပြီးတော့ ဒီအမေဒီဖေးဒီဆရာဒီဆွေမျိုးကြီးတဲ့ဒီလိုသွားနေမှာမဟုတ်ဘူးသူကအဲကိုယ်ကအားလျော်သာသူရောက်ချင်ရောက်သွားတာတခါပြန်ကြတော့မိဘတွေကသူတော်ကောင်းဖြစ်တော့နတ်ပြည်လူပြည်တွေရောက်သာသမီတွေကလူမိုက်တွေဖြစ်တော့ကြရဲကြီးတို့တိရစ္ဆာန်ကြီးတို့ရောက်တခါပြန်မိဘကနေပြီးမိုက်နေတော့ကောအရဲကြီးတိရစ္ဆာန်ကြီးရောက်သာသမီတွေကလူပြည်နတ်ပြည်ရောက်တို့တော်တည်းရှိတယ်ကြောင်းနဲ့ကြောင်းနဲ့တရားသိတဲ့ခါကျရင်ကိုလားနဲ့ကိုသွားကြတာ ဒါတော့ဘယ်သူမှအားကိုးရမရှိပါဘူးတဲ့သတ္တဝါတွေသံဃာလုံးသွားနေကြတာချင်းအားကိုးရမယ်တကူချင်းလေးသွားနေကြတာပဲတဲ့ကိုယ်ကနဲ့ကိုယ်သွားနေကြတာအဲ့ဒါတွေကိုမြတ်စွာဘုရားမြင်တော့အလုံးသောသတ္တဝါတွေတနာပါတယ်ရာဟုလာသာတော်လေးကိုတနာသလိုပဲအာသမပုဂ္ဂိုလ်တွေတနာတယ် ဘုရားကိုကိုယ်ွယ်နေတဲ့ပုဂ္ဂိုလ်တွေဘုရားဘာသာဝင်တွေကိုသနာသလိုပဲဘုရားကိုမကိုယ်ွယ်တဲ့ပုဂ္ဂိုလ်တွေသနာတာသူတို့သာသနာကြကောင်းတာပေါ့ဟောလို့လို့ဆိုသူခဏတွေလမ်းလွဲရောက်တယ်သနာသနာကြကောင်းကုံမဲကပฏิပန်တော်လောကောလောကောသတ္တဝါကြည့်စီကုံမဲကပฏิပန်တော်လမ်းမကိုသွားနေပါတကားတဲ့လမ်းမတွေသွားနေကြတာပဲသတ္တဝါတွေကဆမ်းမခြင်းညဆမ်းမမယ်လမ်းမဟုတ်ပဲနဲ့ဆင်းရဲမယ်လမ်းသွားနေပါကောလို့မြင်တဲ့အခါကလည်းမြတ်စွာဘုရားသနာတယ် အဲဒါကြောင့်အားလုံးကြီးကြီးမြတ်သနာတော်မူပါတယ်တဲ့တန်တရားဆောင်းမှုလေးဆိုကြအောင်ဆောင်းလျှောက်သူမဲ့ကိုးရမယ်တဲ့ဆောင်းလျှောက်သူလည်းမရှိပါဘူးတဲ့အားကိုးရပုဂ္ဂိုလ်လည်းမရှိပါဘူးတဲ့ဆောင်းလျှောက်သူမဲ့ကိုးရမယ်အားနွယ်လှကြည်ပါလကားတဲ့ဘတ်တော်ဒီအားအင်အားဘာမှမရှိကြဘူးကိုယ့်ဟာကိုယ်ကအားရှိတယ်ထင်တာဘာမှအားမရှိဘူးကိုမင်းကိုချင်းပေးနဲ့တွေ့တဲ့ကဘာမှအားမရှိဘူးနာချင်းပေးနဲ့တွေ့တဲ့ကဘာမှအားမရှိဘူး လောကမှာတကားလဲဓမ္မတန်ကိုလူသွားကြီးတွေလုံနေတဲ့ပုဂ္ဂိုလ်တွေရှိတယ်မင်းနေပါတွေရှိတယ်သူကအဲမင်းနေပါတွေဒုစရိယသူတို့သူဟာနဲ့သူတို့ဆိုခါတယ်သူညာတွေကောင်းလာပြီဆိုပြီးတော့စိတ်တွေကြက်ကြွပြီးတော့နေကြတာအိုးလာတဲ့အခါဘယ်တော့မှမတတ်နိုင်ဘူးအကြောင်းမှာယောဂဝေဒနာဆွဲလာပြီဘာမှမတတ်နိုင်ဘူးသူလည်းအဲဒါပဲအကျုံးပေးရတာပဲနောက်ဆုံးတနေ့ကျသေတဲ့အခါကျဟောသေသွားဘာမှမတတ်နိုင်ဘူးလို့အဲကြောင့် စောင်းလျှောက်သူမဲ့ကိုရမဲ့အာနွယ်လှကြည်ပါတကားမြတ်စွာဘုရားတက်တဲ့သူကဘောရဗျာမင်းကသူ့ကိုဘုရင်ကအဲသူ့မိတ်ဆွေကအဲနာမည်ကပြုံးလဲဆိုတော့မိတ်အဲဒီမတိကဟောတော့ကိုသူကအဲဒီတရားဟောတဲ့အခါသူကဒီဟာသဘောမပေါက်ဘူး အာမရှိဘူးဆိုတာဘာအာမရှိရမလဲအဲဒီတော်တို့မှာစစ်တပ်တွေလည်းရှိနေတာပဲစစ်စစ်တပ်တွေနဲ့တိုက်ပြည်ကြီးကာဝယ်ဖို့အကုန်လုံးစစ်စစ်အင်အားတွေအများကြီးရှိနေတာပဲလက်နဲ့တွေလည်းရှိရစင်တပ်မြင်းတပ်တွေအကုန်လုံးရှိနေတာပဲဘာအာမရှိတာလဲမေးတယ်မေးတော့အဲဒီမတိကသိကြပါတယ် ဟိုချင်းနဲ့တွေ့ပါပြီလေတိုက်ဖဲနဲ့လုပ်မှုလည်းအရှင်မင်းကြီးစစ်တပ်တွေလည်းတိုက်လို့ရပါလားနာရင်နဲ့တွေ့ပါပြီတိုက်လို့ရပါလားသေပါပြီရပါလားဓမ္မသူသာသဘောပေါက်သွားတာဘူးအဲ့ဒါဟိုချင်းနာရင်သိချင်းပေးနေတဲ့တွေ့တဲ့အခါကျဘာမှအကိုရမရှိဘူးဒါကြောင့်စောင့်ကြောက်သူမဲ့ကိုရမဲ့အာနွယ်လာကြီးပါတကားတဲ့ဘတ်တော်ရီကဲကဲသို့စောင့်ကြောက်သူမဲ့စောင့်ကြောက်သူမဲ့ကိုရမဲ့ အာနွဲ့လှကြည်ပါရကာအာနွဲ့လှကြည်ပါရကာစောင်းလျှောက်သူမဲ့စောင်းလျှောက်သူမဲ့ကိုရာမဲ့ကိုရာမဲ့အာနွဲ့လှကြည်ပါရကာအာနွဲ့လှကြည်ပါရကာစောင်းလျှောက်သူမဲ့စောင်းလျှောက်သူမဲ့ကိုရာမဲ့ကိုရာမဲ့အာနွဲ့လှကြည်ပါရကာအာနွဲ့လှကြည်ပါရကာ သောက်သောက်သူပဲဘုရားနဲ့အာမေသတိပါရတာသောက်သောက်သူပဲဘုရားနဲ့အာမေသတိပါရတာသောက်သောက်သူပဲဘုရားနဲ့အာမေသတိပါရတာ အဘကောလောကောသဗ္ဗံဘာယဂမနိယာနိပတ္တန္တနံဗုဒ္ဓနာံတတေသူမာကရုဏာအောက်ကမတိလောကောလောကကြီးသည်အဘကောကိုယ်ပိုင်ဥစ္စာမရှိပါတကားဘာဝံလုံးစုံဘာယအစွန့်ပေ၍ဂမနိယံဘွာတဘာသို့သွားရမှာပါတကားဣတိတို့ ပသန္တာနာမြင်တော်မူပုံသောဗုဒ္ဓနာမြတ်စွာဘုရားတော်အားမဟာကရုဏာကြီးစွာသောတနာခြင်းသည်အောက်ကမတိတက်တော်မူလေ၏အတော်ရည်မှာကိုယ်ပိုင်ဥစ္စာရဲ့လို့ဘာမှမရှိဘူးတဲ့လောကမှာရွှေငွေသံရည်စပါးစီးပွားဥစ္စာရတနာတွေဆိုတာပြီးပြီးတော့ရှိနေကြတာကိုယ်ကနေကိုပိုင်းနေကြတယ်။အင်းသာဝရပစ္စည်းသင်္ကမပစ္စည်းအမျိုးမျိုးရှိနေကြတာပဲ။ ကိုယ်ကိုပိုင်းနေပြီလို့ဒီလိုယူဆတာကြတာပဲဒါပေမဲ့လို့ကိုယ်ပိုင်ရင်တော့မရှိပါဘူးတဲ့ဒါတွေဟာပြေသွားတဲ့နေ့ကြလို့ရှိရင်စွန့်သွားမှာရေပဲတဲ့မသေးခင်လည်းပဲလူနိုင်တွေကနေပြီးဒီကလာယူသွားခင်ဗျာတန်နေပါဘူးတဲ့ဥစ္စာအဲနကြတာပဲဆိုလူနိုင်တွေကပေါ်တယ်လူနိုင်တွေကယူသွားလို့ရှိရင်ဒီလိုနေရတာကိုယ်ပိုင်ဥစ္စာရဲ့လို့မရှိဘူးတဲ့ဥစ္စာကိုယ်ပိုင်ဥစ္စာ

ဒါသာမိမိတို့ပြုထားတဲ့ဓမ္မကုသိုလ်တွေ၊သီလကုသိုလ်တွေ၊ဘာဝနာကုသိုလ်တွေသာအားကိုးရမှာ။အားကိုးရမဲ့နေတဲ့ပုဂ္ဂိုလ်တွေကိုယ်ပိုင်ဥစ္စာမရှိကိုယ်ပိုင်ဥစ္စာမွဲနေတဲ့ပုဂ္ဂိုလ်တွေကိုယ်ပိုင်ဥစ္စာမမွဲရအောင်လို့ဒါနသီလကုသိုလ်ကောင်းမှုတွေအားထုတ်ရအထူးအဖြင့်ဘာဝနာကုသိုလ်တွေအားထုတ်ရ။ဘာဝနာကုသိုလ်တွေကုလို့တရားထုတ်နေတာတွေကတော့ကိုယ်ပိုင်ဥစ္စာတွေပဲဒါတွေမပြည့်စည်ဘူး။အားထုတ်တော့ကလေးကဒီနေ့တည်းအားထုတ်ဒီနေ့တည်းကသာအဖို့တန်တဲ့ ကုသိုလ်မွေနှစ်တွေရသွားတာမပြတ်တော့ဘူးစိတ်တဏ္ဍာမှာတခါတည်းရှင်ကြီးမှန်ကြီးနှလုံးသွင်းကြီးလေးရသွားသွားရင်လာရင်လည်းကုသိုလ်တွေပြည့်လို့သိနေကြတယ်သူကနောက်ဆုံးသေဂာနိကြလို့ရှိရင်ဒီမျိုးဒီလိုနှလုံးသွင်းပြီးသေးသွားရင်တခါတည်းကိုယ်လိုရှိရောက်နိုင်တယ်လူဘဝလည်းရောက်နိုင်တယ်နားဘဝလည်းရောက်နိုင်တယ်ဘယ်လိုထထကြတဲ့ဘဝတွေရောက်နိုင်တယ်သေဘောသေဘအနံ့ကိုအာကိုရပါတယ်အနံ့ကျေးဇူးများပါတယ်အဲဒါကြောင့်မို့ အကြောင်းညွှန်တဲ့အခါကာလမှာဒီလိုဘာဝနာတရားလေးတွေဆိုတာမိမိရအပြောင်းအာထုတ်ထားကြခွင့်ရကြတာကလေးညာသားမရလည်းနည်းနည်းပေါ့နည်းနည်းရလည်းနည်းနည်းအကုရဖြစ်သွားမှာပဲနည်းနည်းရလို့ရှိရင်တော့ကိုကောင်းတာပေါ့လေတော့အခုလောကနဲ့ဆက်ပြီးတော့ပြည့်စုံနေပါတယ်ဆိုစီးပွားဥစ္စာယရနာတွေကတော့သိမချဘူးတဲ့ကိုယ်ပိုင်ဥစ္စာတွေမဟုတ်ဘူးတဲ့ဘုံဆိုင်အများဆိုင်ပဲသူများကယူသွားတယ်သူများဥစ္စာဖြစ်သွားတာပဲ ဖောင်တိန်တို့ဘာလို့ဆိုတာရှိတယ်ဖောင်တိန်ညာကိုယ့်လက်ထဲနေကိုကိုယ်ဟုတ်တာသူများလက်ထဲနေသူများဟုတ်တာရှိတယ်ဘာကြလဲကိုယ်ဥစ္စာပဲလိုက်ပြောကိုခက်သားသူဟာမှားသားလည်းမရှိရနဲ့ဟုတ်လားတခါတည်းခပိုင်းနိုင်ကလာလာတယ်ဘုံညာကြောက်တော့လာတယ်တခါတည်းယူသွားတယ်သူအိတ်တော်နဲ့ရှိနေတော့ကိုယ့်ဟာပါပြောလို့မဖြစ်သူ့ဟာပဲစဉ်းစားတော့တာသူကအဲဒီလိုပဲပစ္စည်းတွေကဘယ်လိုဖြစ်နေ အဲကိုယ်ဝင်ဥစ္စာမရှိဘူးတဲ့နောက်ဆုံးတစ်နေ့ကျသေးတဲ့ခါကျအကုန်လုံးစွန့်ပြစ်သွားမှာပဲတဲ့အဲ့ဒါတွေကိုသတ္တဝါတွေကကိုယ်ဝင်ဥစ္စာကိုယ်ဝင်ဥစ္စာနဲ့ဆွဲဆွဲပြီးတော့နေရင်ဒါတွေတော့သနာစရာပဲတဲ့သူဆွဲလာပြီးပြီးတော့ဒီစည်းဥစ္စာဆွဲလာနေအဲ့ဒီဒီစည်းဥစ္စာကိုနဲ့စပြီးတော့ပြိကြကြီးတွေလည်းပြင်လာကြည့်တယ်လို့လားဒါတွေကြည့်တယ်အဲ့ဒါကြောင့်အာလုံးသောတ္တဝါတွေပေါ်များစွာဘုရားညီလူညီမျှသနာတော်မူပါရဲ့ ကိုယ်ပိုင်ဥစ္စာမရှိပါသွန့်ငါသွားရမည်တကားကိုယ်ပိုင်ဥစ္စာရတော့မရှိဘူးတဲ့သွန့်သွားရမှာကြီးတကယ်ဆိုရမယ် ကိုယ်ပိုင်ဥစ္စာကိုယ်ပိုင်ဥစ္စာမရှိပါမရှိပါသွန်ကသွားရမည်တကားသွန်ကသွားရမည်တကားကိုယ်ပိုင်ဥစ္စာကိုယ်ပိုင်ဥစ္စာမရှိပါမရှိပါသွန်ကသွားရမည်တကားသွန်ကသွားရမည်တကား ကိုယ်ပိုင်ဥစ္စာမရှိပါသွန်သာသွားရမည်တကားသွန်သာသွားရမည်တကားကိုယ်ပိုင်ဥစ္စာမရှိပါသွန်သာသွားရမည်တကားကိုယ်ပိုင်ဥစ္စာ တိတ်တော်ဒနာရာသောတိပသနာဗုဒ္ဓနာပတေသူမာကရုဏာအောက်ကမတိလောကလောကကြီးသည်ဥနောမပြည့်မစုံယုတ်လျော်နေ၏အတိတ်တော်မရောက်ရဲနိုင် တနာရာသောတနာဤကျွန်းဖြစ်နေပါတကားဤဒီတို့ပတ္တန္ဒနာမြင်တော်မူကုန်သောဘုရားနာမြတ်စွာဘုရားတို့ဟာသတိသုတ္တတော်တို့နှင့်မာကရုဏာ ကြီးစွာသောတနာခြင်းတွေအောက်ကမဲ့ဒီသက်ရောက်လေတော့ဤဘတ်တော်ရည်မြတ်စွာဘုရားဖြာပြီးဒီကြည့်လိုက်တဲ့အခါတနာဆိုတဲ့လူချင်းမှုတွေကရှိတာကိုလူချင်းမှုလေသူကမပြည့်စုံနိုင်ဘူးဟွာလေးရလဲဒီဟာလေးရဟွာလေးလူချင်းများတစ်ခုရနှစ်ခုလူချင်းနှစ်ခုရသုံးခုလူချင်းသူကဘယ်တော့မှနှခမ်းမသာဘူးလို့ဘယ်တော့မှနှခမ်းမသာဘူး သူလောကမှာပြည်စည်းဥစ္စာတွေနဲ့တော်တော်များများပြည့်စုံတဲ့ပုဂ္ဂိုလ်ကလည်းပဲသူတရက်တိုးလို့ကျင်တာပဲမရှိတဲ့ပုဂ္ဂိုလ်ကလည်းတောင်းတအောင်စားနေတောင်းနေဆိုတော်ပါပြီအောင်းမိတယ်အဲတော့ပြည့်စုံလာကြတိုးကျင်ကြမီးဟိုစင်သားတက်ကျင်လာကြမီးမဆုံးနိုင်ဘူးသူကဒါမှမဟုတ်သုံးလုံးမကုန်းနိုင်အောင်ကိုပေါ်မြကျော်ရနေတဲ့တထေးကြီးတွေဆိုတာရှိပါတယ်အဲဗမာပြည်မှာတော့မရှိဘူးအမေရိကတို့ဘယ်တော့မှရှိတယ် အဲဒီသတိကြီးတွေကလည်းသူတို့မှနှခမ်းမသာဘူးတဲ့တိုးတက်အောင်လို့သူတို့လည်းလုပ်နေရတာပဲဘယ်တော့မှမအေးဘူးတိုင်းပြည်နိုင်ငံတွေမှာလည်းဒီလိုပဲမင်းတို့ပြုစုတဲ့ပုဂ္ဂိုလ်တွေကကိုယ်နိုင်ငံနဲ့ကိုယ်ကျေလာပြီးအချို့ကတောင်းနေများလာပြီးဒါပေမဲ့သူကနေချဲ့သေးတာပဲသူစားတော့နေချဲ့သေးတာပဲချဲ့မဖြစ်ရင်ဒါပဲမနာချဲ့တယ်ကောအဲဒါကြောင့်မို့ဥနော လောကလောကသည်ဥနောရုပ်လျော့နေတာပဲတဲ့ပြည့်နေတယ်လို့မရှိဘူးတဲ့ဆိုတာပြည့်တယ်လို့မရှိဘူးရေအိုးတော့ပါတော့ဆိုရင်တော့လုံလုံးတဲ့ရေအိုးလောင်းလိုက်ရင်ပြင်းသူပြည့်သွားတယ်လို့ရှိတာပါရေအိုးကမလုံတဲ့ရေအိုးများနဲ့တူတယ်ဟိုလည်းစကားတို့ပါတော့အဲမာလုံးပါတယ်ဆန်ဆန်လေးကျင်းအောင်တော့ပါလို့ရှိအဲ့ဒါတွေကလောင်းလိုက်ရေတွေအောက်စိတ်ကြပါလားဘယ်တော့မှမပြည့်ဘူးအဲ့ဒါလိုပဲ သတ္တဝါတွေမှာအလိုပြည့်သလုံးမရှိဘူးတဲ့သူကအတိတ်တော့မရောက်ရဲနိုင်ဘူးတဲ့ဒါတော့ဆိုရင်တော်ပါပြီဆိုပြီးရောက်ရဲနေတဲ့နှခမ်းတတ်တဲ့အနေကိုမရောက်နိုင်ဘူးတဏှာရာတော့တဏှာဤကျွံပဲတဲ့တဏှာကလူကျင်တော့လူကျင်တဲ့တဏှာနောက်လိုက်ပြီးတကအလုံးလုံးနေရတာကို သူကသွားခိုင်းရင်သွားသူကလှုပ်ခိုင်းရင်လှုပ်သူကပြောခိုင်းရင်ပြောဟာနဲ့နေရညရော တခါတည်းတနေ့ပြီးတနေ့တညာပြီးတညာကုန်းနေတာอืม ဒီနေ့ပြီးဒီနေ့ကုန်ကြာတော့သေတဲ့အချိန်ရောက်တော့သေသွားကြတယ်နောက်တစ်ခါနောက်တော့ဘဝရောက်ကြအဲဒီကြလဲတဏှာအဆိုင်တာလုံနေတာတောက်ပြီးတော့ဒါဒီနေ့ပြီးဒီနေ့ဒီနေ့ပြီးဒီနေ့ကုန်သွားကြတော့သေသွားကြမယ်ဒီလိုပဲတဏှာတရားလုံးလျှောက်သွားနေရပါအဲ့ဒါတွေကိုမြတ်စွာဘုရားမြင်တော်မူသွားလူရောနတ်ရောမြမာရောသိစ္ဆာရောအလုံးပတ်တော်တွေကြည့်လိုက်တော့ဘယ်သူမှသက်သာရမရဘူးဒီတဏှာကြီးစိတ်ခိုင်းတာကိုလုပ်ပြီးတော့တဏှာကြီးကျွန်ဖြစ်နေတာတဏှာကြီးအစေခံဖြစ်နေတာ ယဟနာပုဂ္ဂိုလ်တွေကြမှာတဏှာအစီကမောကတိုးတော့တာပဲတဏှာခိုင်းလို့မရတော့ဘူးဒီကြတော့သူကမှန်သိသွားဘာမှလူချင်းစရာမရှိဘူးတတ်မဲ့စရာမရှိဘူးအခုတော့တဏှာကနေပြီးတော့အဝိဇ္ဇာနဲ့တဏှာပူးပေါင်းပြီးတော့သူတို့လွတ်လွတ်နေတယ်အဝိဇ္ဇာကမကောင်းတာတွေအကောင်းတွေထင်းနေတာကိုချစ်ခင်စရာတတ်မဲ့စရာသားကြတဲ့ထင်အောင်အဝိဇ္ဇာကနေဖန်တီးပြီးတဏှာကလူချင်းနေလူချင်းသားတွေရအောင်လိုက်ပြီးတော့အာထုံနေတာဒုက္ခတွေရောက်အဲဒါရောက် လိုမပြည့်ဝအာမရတဏှကြုံကြီးပါတကားတဲ့သတ္တဝါတွေဟာအလိုပြည့်ဝတယ်လို့မရှိဘူးတဲ့အားရတယ်လို့မရှိဘူးတဲ့ဒါသူများနဲ့စဉ်းစားဖို့မလိုကိုယ်တကူနဲ့စဉ်းစားခြင်းငါဘယ်လောက်များအားရတော့မဘယ်လောက်မှအားမရဘူးသူစားတော့ကိုကောင်းတာတွေကလူချင်းတွေတော့မဲ့သူမဆုံးနိုင်ဘူးသူကတရားရပြီတရားပြည့်စုံသွားမှပြင်မှာတရားထုတ်ရတာဒါကြောင့်ပဲဒီတဏှအကျုံကဘဝလိုရအောင်လို့ စည်းစင်ကြုံကခဏရဲ့တဏှာကြုံကတသံမြာလုံးသွားတာလို့ကမကြောက်ကြကောင်းတယ်အဲ့ဒါတွေကိုမြတ်စွာဘုရားမြင်တော့တဏှာရဲ့ကြုံအစီကနေပြင့်နေကြကြတယ်တတ္တဝါတွေတဏှာကြကောင်းပါပြီးတော့တယ်ဆိုရင်မြတ်စွာဘုရားမှာမာကုဏတဏှာချင်းဖြစ်တယ်ဆိုရမယ်လိုမပြေဝါလိုမပြေဝါအာမယအာမယတဏှာကြုံကြီးပါတကားတဏှာကြုံကြီးပါတကား ဒုမကြည့်ဝါဒုမကြည့်ဝါအာမယအာမယတဏဂျွန်ကြီးပါရကာပါရကာဒုမကြည့်ဝါဒုမကြည့်ဝါအာမယအာမယတဏဂျွန်ကြီးပါရကာပါရကာဒုမကြည့်ဝါအာမယတဏဂျွန်ကြီးပါရကာဒုမကြည့်ဝါ အာသရာသနာသူမာရာလောကေဝါအာသရာသနာသူမာရာအဲဒီလိုမြင်တဲ့အခါမြတ်စွာဘုရားသတ္တဝါတွေအကုန်လုံးညီညွတ်တူသားအောင်မသနာနိုင်ဘူး။သနာစရာကြီးတွေဖြစ်နေ။ဘယ်သူမှ မတနာပဲနဲ့စိတ်ကြလက်ချပြစ်ထားစရာပုဂ္ဂိုလ်တရားမှစီအလုံးတနာစရာဒုက္ခိတသတ္တဝါတွေကြီးတဲ့ပဲဆိုတော့ဆိုကြမြင်တော်မူတယ်။ဒါကြောင့်ဒါရီနောဘာဘာဘူတေသူအလုံးစုံသောသတ္တဝါတို့၌ဘာဘာဘူတေသူအတွင်းသားပြင်စာသတ္တဝါများတို့၌အတွင်းသားပြင်စာအလုံးသောသတ္တဝါများတို့၌ဒါရီနောလာရုပြု၍ရှုနိုင်သောဒါရီကုန်း၌ပြည့်စုံတော်မူသည်ဖြစ်၍ စိတ်မနောစိတ်နှလုံးတော်ကိုသူမီတော်ကောင်းစွာထားသည်ဟောသည်စင်စစ်မဲ့သွေးဖြစ်လာပါ၏လို့ဘာသာကြီးနာကဖြစ်ကြတယ်။အဲဒီမှာကရုဏာညာဖြစ်ပုံတော်အများကြီးသံဃာထဲမှာကျင်းနေနေရတဲ့ဥစ္စာသံဃာဇက်ခုံမှာတခါလဲသံဃာစစ်ပွဲကြီးပေါ်တယ်စစ်တလင်းမှာထွက်နေရတယ်လို့ပဲတဲ့မျိုးမျိုးသောဘေးအန္တရာယ်နဲ့ရင်ဆိုင်မှုရအတ္တဝတ္တကုတဘွားဖြစ်လာရင်အဲ့ဒီတဘွားနဲ့စာပြီးဒုက္ခတွေမျိုးမျိုး သိကြုံခံစားမှုရဖြစ်လာရတယ်။နောက်ဆုံးတနေ့ကျသေးသွားနောက်ဘဝလည်းဒီလိုပဲနောက်ဘဝလည်းဒီလိုပဲဒုက္ခတွေနဲ့တွေ့ပြီးတော့သွားနေရတာ။အဲဒီတော့သာမယဇာကုံသာမယစစ်တနေကြီးမှာစစ်ပွားဝင်နေရတာပဲတဲ့ဘတ်တော်တွေအဲ့ဒါတွေမြင်တဲ့အခါကလည်းသွားပြသနာတယ်တဲ့ဒါကြောင့်ညီလူညာတို့သနာတယ်လို့ဆိုတယ်။အဲဆိုရမယ်လားဒီဘောတခုခုကြောင်းတယ်ကွာ။ ငါတို့ဖရာစိတ်ထားကောင်းစွာငါတို့ဖရာစိတ်ထားကောင်းစွာဒုက္ခသိမ့်အာသနာညီညာဒုက္ခသိမ့်အာသနာညီညာအာယုံကောင်းဆိုကြံမျိုးသုံးပြာအာယုံကောင်းဆိုကြံမျိုးသုံးပြာလူရှိတိုင်းမဆိုင်ပြုနိုင်ပါလူရှိတိုင်းမဆိုင်ပြုနိုင်ပါအဲဟိုတဲ့ကပါဒာကြီးဟိမဝဒနာက တရားစစ်တမ်းထုတ်တော့ဘာသာကိရိနာကသူဘုရားဂုံနေပြည်စုံတာကြီးမုံပြီးကြလားပြန်ဖြည့်ကြတယ်ရှင်းရဒီလိုပဲအကြောင်းမသိတဲ့ပုဂ္ဂိုလ်ကသိရမှာပဲဒီပုဂ္ဂိုလ်ကတော့သိချာနားလည်ပြီးစစ်တာပါတချို့ကနားမလည်ပဲနဲ့စစ်တာလည်းရှိတယ်တချို့ကသရာတရားအားကောင်းပြီးတော့ကိုမိတ်ဆွေတွေဆိုပြီးတော့ဟော ကိုယ်ဆရာသမားစီကိုတရားနာဖို့ရသွားပြီးတော့ခေါ်တယ်တရားအထုတ်ဖို့ရသွားပြောတယ်အဲဒီလိုသွားပြောလို့ရှိရင်ဘယ်နဲ့ဘယ်နဲ့ဘုရင်ပြုတာတုံးဆိုသရာတရားသိမရှိတဲ့ပုဂ္ဂိုလ်ကခင်ဗျားတို့ဘုန်းကြီးကဘာအသွန်းလဲလို့မေးရတယ်ဘာအသွန်းလဲခင်ဗျားတို့ဘုန်းကြီးဝေဒင်သွန်းတာလားသမုဒ္ဒရိုက်ကကောင်းတာလားဟွန်းမရသေးတဲ့ဇီဝဥစ္စာတွေကြောင်းတိုးတက်အောင်လို့လုပ်ပေးနိုင်မလား လင်္ကွာမယကွာတွေပါတွေကိုတခါတည်းသူကညွတ်သွားလှုပ်ပင်းနေသလားဘာလှုပ်ပင်းနေသလဲလူကိုသိုးတာပစ္စည်းကြောက်တာကိုရအောင်လှုပ်နေသလားသို့မဟုတ်ကိုယောဂတန်တမြောက်သလားဒီလိုကိုသူကဘုန်းကြီးမေးရတယ်ဆရာတော်ဘုန်းကြီးပါသွန်းတော့သူကမေးရတယ်သူသာဟသရာတရားကြည့်တဲ့ပုဂ္ဂိုလ်ကမေးဖို့အခုကတော့သရာတရားသူရှိပါတယ်သူကဒါအနတ်သတိတဲ့ပညာရှိပညာရှိပုဂ္ဂိုလ်ကြီးကပညာရှိမေးဖို့နေမိတာလားဒါကတော့

သူသူတတိတွေနဲ့သူတို့ကသူတို့ကသူတို့ဖျားပဲဒီဒီပုဂ္ဂိုလ်မရှိဘူးအတိဏအပစ္စုပန်သူတို့ဆရာကြီးအကုန်လုံးသိတယ်ဆိုပြီးယုံကြည်နေကြတာပဲဒီလိုပဲကိုယ်ွယ်နေတယ်အဲဒီဆရာကြီးတွေကအဲဒီဆရာကြီးတွေကအခုပြောတဲ့ဂုံတွေနဲ့ပဲပြည့်စုံနေမှာတော့ဓာရီဂုံနဲ့မပြည့်စုံဘူးဓာရီဂုံနဲ့ဝေးပါရဲ့သူကစိတ်ကောင်းမောထားတာတွေနဲ့အဝေးကြီးသူကဘာမှမပြည့်စုံဘူးအဲလည်းရှိတယ်ဒါကမဟုတ်ဘူး အဲဘုရားဘာသာကျင်ဘက်ကဘာသာတွေရှိတယ်ဘာသာတွေသူတို့ကိုကိုဖျားနဲ့ကိုတော့ရှိနေကြတာအဲ့ဒီဖျားတွေမေးကြည့်ပါဒီဖျားတွေသူတို့ကျမ်းစာတွေကဆိုရတယ်အင်းသတ္တဝါတွေအကုန်လုံးပေါ်စိတ်ညီလူများလူထားသလားမထားသလားဆိုသူကျမ်းစာတွေကဆိုရတယ်သူဖျားကိုကိုယ်တဲ့ပုဂ္ဂိုလ်ယုံကြည်တဲ့ပုဂ္ဂိုလ်တွေကောင်းမြတ်မှုကဲတင်မယ်မကိုကိုယ်တဲ့ပုဂ္ဂိုလ်တွေကြရင်ဖြင့်ဒါလည်းငရဲမှာသာဝရငရဲဆိုတာလည်းငရဲမှာ သူကအပိုင်းခြားမရှိဘူးဒါကအများရန်ရဲ့ချလိုက်မှဆိုတော့ကိုယ်ကလည်းပုဂ္ဂိုလ်ဒီကဲမမဲတယ်မကိုယ်ကလည်းပုဂ္ဂိုလ်ဒီမကဲမဘူးတဲ့မကဲမယုံနဲ့မကဘူးအဲဒီသာဝရငရဲကိုပြစ်ချလိုက်မယ်လို့သူကဒီလိုချင်းကြောက်ထားတာကိုဒါနဲ့သူ့ဘာသာဝင်တွေကသိကြွားတယ်သူဘုရားကြီးကိုဒါကလည်းသိယူသေးနေရတယ်မစင်စားဘူးဘုရားကမယုံကြည်တာနဲ့သွားမလုပ်ဘူးသူကမယုံကြည်တာနဲ့ပြစ်ချမှာကြောက်နေရတာသူကသမန္တာကြောက်နေရတယ်အဲအဲဒီတော့ အဲဒီဘုရားဘာသာပြင်ဘက်ကဆရာတွေကသတ္တဝါတွေအားလုံးပေါ်မှာအတူတူညီလူညီမျှသိခင်ချင်းသနာချင်းဆိုတာမရှိပါဘူးဒါကတော့ဘယ်သူမှမငြင်းနိုင်ဘူးေဘာသာဝင်ကမှမမြင်နိုင်ဘူးသူတို့ဘာသာစာအုပ်တွေသိကြကြည့်နေတာဟောမှာမမြင်နိုင်ဘူးလို့ဆိုတော့ဟောဗုဒ္ဓဘာသာကတော့ဗုဒ္ဓမြတ်စွာဘုရားကညီလူညီမျှပဲတသတ္တဝါတွေဖရာကြီးညိုတဲ့ပုဂ္ဂိုလ်ပဲဖြစ်မကြီးညိုတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ် တရားစိကတဲ့ပုဂ္ဂိုလ်ဖြစ်မစိကတဲ့ပုဂ္ဂိုလ်ဖြစ်အလုံးသောတ attva တွေပေါ်မှာညီညွညီမျှသနာပါတယ်တဲ့အလုံးသောတ attva တွေချမ်းသာခြင်းနဲ့စိတ်နှလုံးရှိတော်မူပါတယ်ဒီလိုဖြစ်ကြတာကိုဒီတော့ညီညွစရာသိကောင်းတာပေါ့ဒီတရားညီညွစရာကောင်းတယ်ဒါကြောင့်ဒီတရားတွေကြားနာရင်လည်းဟုတ်ကာလီဆိုတဲ့မျိုးသမီးကသောတာပန်ဖြစ်တာသူကနာကောင်းတဲ့တရားတွေအထောဓမ္မာတော်အိဋ္ဌေသာ အလိုရှိရကောင်းမြတ်သောအာယုန်နဲ့၎င်းနေသေးစအလိုမရှိရမကောင်းမြတ်သိုးသွမ်းသောအာယုန်နဲ့၎င်းအတာထုသင်တို့အတာထုငါတို့ဆရာပြတော်မူသောမြတ်စွာဘုရား၏သင်္ဃပါအကြံစီတို့ကိုသင်္ဃပါသုံးမျိုးသောအကြံစီတို့ဝတိကတာလိုရှိတိုင်းမဆိုင်ပိုင်ပိုင်ပြုလုပ်နိုင်ပါပေ၏အဲကြံစီတွေလည်းပဲကောင်းတဲ့အာယုန်နဲ့စပ်ပြီးတော့မကောင်းတဲ့အာယုန်နဲ့စပ်ပြီးတော့ အလိုကြီးတိုင်းနှလုံးသွင်းနိုင်ပါတယ်အိဋ္ဌာယုံကိုအနိဋ္ဌာယုံဖြစ်အောင်လည်းနှလုံးသွင်းနိုင်အိဋ္ဌာယုံသိခင်စရာနှိမ့်သက်စရာပါရစရာမြန်နိုးစရာဖြစ်တဲ့အာယုံလေးလာခဲ့ဘုရားကဒါကညွန်စရာဆက်စုပ်ဝယ်ဖြစ်အောင်နှလုံးသွင်းမယ်ဆိုနှလုံးသွင်းနိုင်တယ်ပဂရီပုဂ္ဂိုလ်တွေတော့ဘယ်လုံးနဲ့နေတော့ပါရစရာဆိုပါရနေတော့တာမသာပါနဲ့ဆိုလို့မရအောင်လို့သာ

တချို့အတုပတောင်မှသူ့ဘာဖြစ်အောင်လို့နှလုံးသွင်းနေတယ်ကျောင်းမှာဖြစ်နေလို့တခါကလူတယောက်ပြောတယ်သူကအယိုးစုယုတ်ကြီးသူသွားတွေ့တယ်တဲ့မှန်ပြီးတော့လည်းထည့်ထားတာပေါ့လေပါဝဇာဖြစ်အောင်လို့သူကအတုပကမ္မနှလုံးသွင်းအယိုးစုယုတ်ကြီးဖြေရောကောင်းရောလက်ရောအကုန်လုံးအဆုံးပေါ့လေသူကအယိုးစုယုတ်အဲ့ဒါကြီးအဲ့ဒါကြည့်ပြီးတော့လူတွေဟာဒီလိုပဲဒီရိုးကြီးပဲဘာမှသာကြံကြည့်ဘူးဆိုတာသိအောင်လုပ်ကြ မထပြအောင်လို့သူကလုပ်တာအဲဒီရုပ်ကိုသူကသွားကြည့်သွားကြည့်ရင်လည်းသူကစာလေးကရေးထားတယ်ဆိုတာကိုဘယ်နဲ့ရေးထားလဲဆိုတော့ဇမ16နှစ်ပါဆိုပြီးတော့ရေးထားဒါတော့ကြည့်တဲ့ပုဂ္ဂိုလ်က16နှစ်ပါဆိုတော့သူကြည့်လိုက်တော့အယိုးတော့အယိုးပဲ16နှစ်ယူပြန်ပေါ်လာဆိုတာကိုသူကအတုပါဆရာမလို့ဆိုတာသူ့ဘာပညာတွေရှင်းတာပေါ့လို့ဆိုတာ

သူအနိဋ္ဌာအောင်ဖြစ်အောင်အာသုဘဖြစ်အောင်လည်းလုံးသွင်းနိုင်ပါတယ်တဲ့ຢာကမဖြစ်ပဲနဲ့ຢာကိလေသာတွေမဖြစ်ပဲနဲ့လူငိမ့်သွားအောင်လည်းနှလုံးသွင်းနိုင်ပါတယ်တဲ့အတန်နေလာခဲ့တဲ့ဘလောက်ကောင်းတဲ့အတန်နေလာခဲ့အဲ့ဒီတန်နေလည်းပဲသူပါမှုနှစ်သက်မှုဖြစ်အောင်နှလုံးသွင်းနိုင်ပါတယ်တဲ့အတန်လည်းပဲဒီလိုပဲသာရာလေးကြရင်သဘောကျတယ်ဒီဒီဟာမပြောနဲ့ကိုချီးမွမ်းတာကြရင်အဲ့ဒါထက်တယ်သူကလက်ပြရတယ်ပူပြီးတော့ထက်တယ်သူက ကိုမဟုတ်ပဲမလို့ကြီးမောနေလို့ချင်းသိခဲ့တယ်တခါကတရားသူကြီးအမှုကတော့မော်လတိုင်ကပါပဲအောင်ယုံတွေကနေပြီးတော့စီရင်လို့တခါတည်းအမှုကသိချာအမှုမှဖြစ်ပြီးတော့အပြစ်ကရှိနေအထက်ယုံကြတော့အိန္ဒိယကလည်းသူပါရဲ့ရှင်းနေကြတရားစကားတွေတတ်သူကိုစတယ်ကသူကစလာတယ်ဘယ်နဲ့ရှိတာတော့ဆိုอืมရှင်တရားသူကြီးကတော့ ia y ụ oji oua ialei e orkea ojirụai oyo oyoeoao ကိုချီးမိုးတဲ့ဥစ္စာဆိုတာခရင်တယ်။ပါရစရာလာခဲ့လို့ရှိရင်တဲ့ဘုရားမှာတော့ပါရစရာကိုလည်းပဲမပါရစရာပြောင်းလို့လုံးသွင်းနိုင်ပါတယ်တဲ့ကွာ။ဟောပြီးတော့အနတ်နေတဲ့အမွှေးကြိုင်နတ်နေဘယ်လိုဟာတွေလာခဲ့သူကတော့အနိဋ္ဌောင်ပြောင်းလုံးသွင်းနိုင်။ရတာတွေတဲ့ရတာတွေဟာရတာတွေကဘယ်လိုဟာတွေကောင်းတာတွေဖုံးပေးနေပေမဲ့လည်းပဲပါမှုမဖြစ်ဘူးသူ။ အတုပပညာတွေဖြည်းပြီးတော့နှလုံးသွင်းတယ်နှလုံးသွင်းလို့လည်းပဲသူကတရားနည်းတွေကလည်းရှိနေတာပဲနှလုံးသွင်းနိုင်ပါတယ်မြတ်စွာဘုရားမပြောနဲ့တော့အခုတရားနှလုံးသွင်းအားထုတ်နေတဲ့ပုဂ္ဂိုလ်တွေတောင်းမှကောင်းလုံးသွင်းတဲ့ခါကျရင်အနိဋ္ဌာဝန်တွေဖြစ်သွားပါတယ်သူရောအမှတ်ကောင်းနေတဲ့ပုဂ္ဂိုလ်တွေလေစားတော့တယ်ဘယ်လိုပဲကောင်းကောင်းသူမှရတာကောင်းမှမပေါ်ဘူးတတ်မဲ့မှုမဖြစ်ဘူးလို့နာကြတယ်ဒါတော့အတွေ့အထိတွေလာခဲ့တယ်ဘယ်လိုအတွေ့အထိတွေကောင်းနေလဲဘာမှမဖြစ်ဘူး အဲဒီအာယုံကောင်းနေလားလည်းပဲသူသာအောင်မဖြစ်အောင်လည်းလုံးသွင်းနိုင်တယ်အိဋ္ဌာယုံအိဋ္ဌာမဖြစ်အောင်လည်းလုံးသွင်းနိုင်တယ်အနေဋ္ဌာအောင်နေလာခဲ့အောင်မလားတဲ့အနေဋ္ဌာအောင်နေအဲအမြင်မကောင်းတာတွေအမြင်ဆိုးတာတွေညွန်စရာတွေမုန်းစရာတွေလာခဲ့တယ်မယုံဘူးမဆက်စုပ်ဘူးဒီလိုလုံးသွင်းနိုင်တာကိုမြတ်စွာဘုရားမပြောနဲ့အရှင်မာကားတော်ကြီးတော်မှာသင်္ရသားတွေသူကဆုံးခံတာကိုဆုံးခံတော့သူတယောက်ကကိုယ်ယောဂဆွဲနေတဲ့ပုဂ္ဂိုလ်တယောက်ကတည်းကဆွန်းလောင်းတာ သုံးတော့တော့လက်ကသူကအနာနဲ့ဆိုတော့ပြလူပြခါနီလက်နဲ့ဆိုတော့အဲ့ဒီလက်နဲ့ကင်ပြီးတော့ဆုံးကပြီးတော့လောင်းလိုက်တော့လက်ကလေးကပြကြနေတယ်ဆိုတာကိုဆိုနေတယ်ဒါမှပုဂ္ဂိုလ်ဆိုဒီဆုံးပဲသားနိုင်တော့မလို့သာဒီဆုံးသာလို့မဖြစ်တော့ပါဘူးဆိုတာအဲဘာမှပြုလို့သာဒီမှာကတော့ရာရာနာကိုရာနာတက်ပြီးတော့ပဲနှုတ်သွင်းနိုင်ပါတယ်အဲနဲ့သာပြရတယ်ဒီလိုပဲဆက်စုရင်ရှားပွဲတွေဘယ်လိုလာနေတဲ့ဘာမှမရှိဘူးဆက်စုရင်ရှားပွဲတွေကိုလည်းပဲ နှစ်သက်သားဝယ်ပြောင်းနှလုံးသွင်းလို့ရပါတယ်အဲဒါကြောင့်မို့အိဋ္ဌာယုံပဲလာခဲ့အနိဋ္ဌာယုံပဲလာခဲ့ဘယ်ယုံနဲ့စသတဲ့ကြာစီရင်သုံးမျိုးတဲ့နေခမသင်္ကပ္ပကာမဂုဏ်မှထွက်မြောက်သောအကြံစီအဗျာပါရသင်္ကပ္ပဗျာပါရဒေါသမှထွက်မြောက်သောအကြံစီမေတ္တာပေါ်တယ်သမ်းသာစေလိုတဲ့အကြံစီအောက်အာ အာဝိဟိန္တာသင်္ကပ္ပဝိဟိန္တာညှင်းဆဲလိုမှုမှာဆွံ့မြောက်သောကြံစီကရုဏာနဲ့ရှင်သောကြံသနာတဲ့ကြံစီအဲ့ဒီကြံစီတွေတဲ့အကုန်လုံးအလိုကြည်တိုင်းနှလုံးသွင်းလို့ရပါတယ်တတ္တဝါတစ်ခုနဲ့စပြီးတော့ဘယ်လိုစိတ်ဆိုးကြကောင်းတဲ့ပုဂ္ဂိုလ်လာခဲ့မေတ္တာနဲ့နှလုံးသွင်းနိုင်တယ်မေတ္တာနဲ့နှလုံးသွင်းလို့ရတယ်အဲကရုဏာနဲ့လည်းသနာလို့ရတယ်တဲ့မိမိကိုကြံပြုနေတဲ့ပုဂ္ဂိုလ် အဲကရုဏာနဲ့လည်းသနာပြီးခုနပြောတဲ့သနာလို့ရဘယ်လိုနှိမ့်သက်စရာသားစရာအာယုန်တွေလာခဲ့တယ်အဲနိခမသင်္ကပ္ပနဲ့ကာပုမဆွဲပြီးပါရမှုမဖြစ်ဘဲနဲ့ပေါ့ပါရဝယ်မဟုတ်ဘဲနဲ့သဘောတရားအနေအချင်းနေသာဒုက္ခအနတ္တသဘောတရားအနေအချင်းမြင်ပြီးတော့ပါမှုကင်းပြီးတော့လုံးလုံးလို့ရပါတယ်သမဏကောင်းတယ် အခုလူတွေတော့မနိုင်နေတော့သူကစိတ်ကူးနောက်လိုက်နေတာစိတ်ကူးကသာရဆိုသာရသွားပြီသွားပြီဟောမုန်းကြဆိုမုန်းသွားပြီရင်လို့မရဘူးဘေးကပုဂ္ဂိုလ်ကဟုတ်လားစိတ်ဆိုးနေတဲ့ပုဂ္ဂိုလ်စိတ်မဆိုးပါနဲ့တောင်းမှရင်မရဘူးသူကပို့ပြီးတော့ကဲလာတာတည်းတည်းသူကစိတ်မဆိုးပါနဲ့ပြောမှပိုးစိတ်ဆိုးလာတာသူ့သာအသာလေးသူ့ဟာသူနေနေတော်သားမြောက်ပေးတယ်လို့ပဲဘေးကနေပြီးတားမှသူကဖလာအဲ သာကြအာရုံနဲ့တွေ့လို့ရှိရင်လည်းမသာအောင်ဘေးကဟောလို့ပြောလို့ကသိမရဘူးသူကသာသွားတော့တာအဲဒီတော့စိတ်ကူးနောက်ကိုလူတွေကလိုက်နေရတယ်မြတ်စွာဘုရားမှာတော့စိတ်ကူးတွေကြံစည်တွေကိုမိမိလိုရှိတိုင်းပြုနိုင်ပါလေဝတိကတာအလိုရှိတိုင်းမဆိုင်ပိုင်ပိုင်ပြုလုပ်နိုင်ပါသည်အတမနဲ့ခင်းလုံးနိခမသင်္ကပ္ပကြီးတဲ့ပြောင်းနှလုံးသွင်းနေမယ်ဆိုနိခမသင်္ကပ္ပကြီး အာရဘာရသင်္ကပ္ပမေတ္တာနဲ့ကြီးလုံးသွင်းမေတ္တာနဲ့ရကရုဏာနဲ့ကြီးလုံးသွင်းတဲ့ကရုဏာစိတ်ဓာတ်ကြီးကြီးပြင့်လာဒီလိုရတာပေါ့အလိုချင်တဲ့ရတစ်နေ့လုံးလည်းရတယ်တစ်ညလုံးလည်းရတယ်အလိုချင်တဲ့လုံးသွင်းလို့ရတယ်အဲဒီပုဂ္ဂိုလ်တွေမကြောနဲ့အခုတရားထုတ်တဲ့ပုဂ္ဂိုလ်တွေတော့အမှားကောင်းလို့ရှိရင်ရတယ်အမှားကောင်းနေတဲ့ခါကျတော့သင်္ခါရုပ္ပကမှစီကြရဲ့မယ်နိခမသင်္ကပ္ပတွေပြင့်လာပေါ့အများအားဖြင့်တရားတွေ ဘာမှုတွေထွက်မြောက်တာဘာအယုံလာခဲ့လာခဲ့သူကဘာမှုတွေမရှိဘူး။ကောင်းရင်ကောင်းဘာဖြစ်ပြီဘယ်လိုနေနည်းသူကသိအောင်သိအောင်လေးဖြစ်တဲ့ကလေးတွေပြီးပြီးတော့သွားနေသိကောင်းတယ်သူကအဲဒီလိုဖြစ်နေရတာနေပြီးတတ္တဝတူတယောက်ကိုမေတ္တာနဲ့ပို့လိုက်မယ်ဆိုရင်လည်းမေတ္တာဓာတ်တွေတခါလဲချမ်းသာပါစေဆိုတာစကရံသူဖြစ်နေဦးတော့ချမ်းသာစိတ်ကတခါလဲရောက်သွားနိုင်တယ်မေတ္တာဓာတ်တွေအဲဒီလိုပုဂ္ဂိုလ်တယောက်ကိုကရုဏာနဲ့သနာစရာကိုနှလုံးသွင်းပြီးသနာလိုက်လို့ရှိရင်ဆင်းရဲကလွန်မြောက်ပါစေနှလုံးသွင်း ဉာဏ်သူပဲဖြစ်နေစေကောင်အဲ့ဒီပုဂ္ဂိုလ်သနာတဲ့စိတ်တွေဖြစ်သွားနိုင်တယ်။ဒါတရားထုတ်နေတဲ့ပုဂ္ဂိုလ်ဘာမှမရောက်သေးဘူးဟုတ်လားသောတာပန်အောင်မရှိသေးဘူးထားပါတော့အဲ့ဒီပုဂ္ဂိုလ်လည်းရပါတယ်။ဘုရားဆိုပဲပြောစရာရှိမယ်။ဒါမှမဟုတ်အာသာတို့မြတ်စွာဘုရားရှင်သင်္ကပ္ပအသုံးမျိုးသောအကျမ်းစီတို့ဝတိကတာလိုရှိတိုင်းမဆိုင်ပိုင်နိုင်ပြုလုပ်နိုင်ပါပေ၏ဆိုတော့ပါတာဂိရိနာကနေပြီးတော့ပြောကြပါတယ်။အဲ့တဲ့ကဲဒီဟာလေးဆိုပြီးနေနေဒီဟာသိအောင်မှဟုတ်လား။ ငါတို့ဖျားစိတ်ထားကောင်းစွာဒုက္ခသိမ့်အာသနာညီညာအာယုံကောင်းဆိုးကြံမျိုးသုံးရာလိုရှိတိုင်းမဆိုင်ပြုနိုင်ပါ ဒီဂါထာလေးအနည်းပေးပြီးတဲ့သုံသာဓုခေါ်ပြီးတဲ့တရားသိညာအောင်လေဟုတ်လားအားလုံးတော့ဆိုတော့အခုသိညာတွေမှာတော့ဟုတ်ရက်တူတူနဲ့တရားထုတ်ရတဲ့ပုဂ္ဂိုလ်တွေကရှိတယ်တရားစစ်စရာတွေကလည်းများတယ်တရားစစ်တဲ့ပုဂ္ဂိုလ်ကလည်းပဲမပြီးနိုင်ဘူးတရားတွေပါလေလည်းသိအောင်မှပြင်ပါနဲ့မှာသိလိုက်အောင်မှဒါမှတရားတူးတဲ့ဘုန်းကြီးကတဏှာကြီးလောက်ဟောမလို့ကတဏှာကြီးခွဲတောင်ရှိသွားတယ်မနောသတ္တသူပနိဟိတောသဗ္ဗဗုတေသုတာရိနော အထောဣတိနေတိသသင်္ကပါသဝတိကတာပါမအဆွေတော်ဟိမဝတာနမေအတာထိုငါတို့ဆရာဖြစ်တော်မူသောမြတ်စွာဘုရားဤမနောစိနှလုံးတော်ကိုသဗ္ဗဗုဒေသူအလုံးစုံသောတတ္တဝါတို့နဲ့သဗ္ဗဗုဒေသူအတွင်းသားပြင်သားအာလုံးသောတတ္တဝါများတို့ပေါ်၌ ဒါရင်တော့အလားတူပြု၍ရှုနိုင်သောတာရိဂုံနဲ့ပြည့်စုံတော်မူသည်ဖြစ်၍သူပဏီတော်ကောင်းစွာထားသည်ဟောသည့်စင်စစ်မသွေဖြစ်လာပါပေ၏အထောထိုမှတပါဣဋ္ဌေသအလိုရှိရကောင်းမြတ်သောအာယုံဟူသည်မြ၌၎င်းအနိဋ္ဌေသအလိုမရှိရမကောင်းမြတ်သိုးသွမ်းသောအာယုံဟူသည်မြ၌၎င်းအတ္တထိုမြတ်စွာဘုရား၏အတ္တတို့ငါတို့ဆရာဖြစ်တော်မူသောဂေါရမြတ်စွာဘုရား၏ သင်္ကပါသုံးမျိုးသောအကျစီတို့ကိုဝတိကတာအလိုရှိတိုင်းမဆိုင်ပိုင်ပိုင်ပြုလုံနိုင်ပါပေတော်သတည်း